1382ခုနှစ်နတ်တော်လဇန်12ရက်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ26ရက်ညနေစနေနေ့ညနေအချိန်အဖြစ်9နာရီနဲ့58မိနစ်6နာရီထိုးလူစေစေအချိန်ဖြစ်ပါတယ်ဒုတိယဒီနေ့ကဒုတိယနေ့ညတရားသပွဲတရားပွဲသဘင်ဖြစ်ပါတယ်မနေ့ညကတော့ယောဂီများအနေနဲ့မိမိတို့မှာကြုံ ကြုံတော့ကြုံခဲကိုယ့်ရဲ့ဘဝအခွင့်အရေးတွေတိုက်ဆိုင်တုံးကိုအခွင့်အရေးကိုမလွတ်အောင်အသုံးချဖို့အတွက်ဆုံးရှုံးသွားတဲ့သူတွေမှာလောက်ရကျင်တော့လည်းပဲထိုအခွင့်အရေးများသူတို့မရလည်းပဲဆုံးရှုံးပြီးတော့ဘဝတစ်ခုနေကုန်းချုပ်သွားကြရတယ်။ဒါတော့တန်ဝေကရဖို့ဆိုပြီးတော့မင်းညကတော့တုံးလေးတုံးဆုံတုံးအနေနဲ့အားထုတ်ကြဖို့တိုက်တွန်းခဲ့ပါတယ်။ဒီနေ့ညတော့ တရားစခန်းဖြစ်တဲ့အတွက်ဥပဒနာနဲ့သက်ဆိုင်တဲ့သုတ်တံတစ်ခုဟောဖို့ရွေးချယ်ထားပါတယ်အဲ့ဒီသုတ်တံကတော့သုတ်တံအနေနဲ့တော့အာဒီဝီသောပမသုတ်လို့ဒီလိုခေါ်ပါတယ်ဒါတော်တော်များများနားထောင်ဘူးကြပါတယ်နားဘူးကြပါတယ်အာဒီဝီသောပမသုတ်တဲ့ဒါပေမဲ့အာဒီဝီသောပမသုတ်တံဆိုတာကမှတ်လို့ခဲ့ရင်မြန်မာလိုဦးစင်းကနာမည်လေးပေးထားပါတယ် လွတ်အောင်ပြေးထားအသင်လူသားတဲ့မြန်မာလူကလွတ်အောင်ပြေးထားအသင်လူသားပါဠိလိုကတော့အာသီဝီသောပမတုတ်သူရဲ့မူရင်းကတာယုတ္တနိကေသလယရဏဝတ်ထဲမှာအာသီဝီသောပမတုတ်တံဆိုတာရှိတယ်အာသီဝီသောပမဆိုတာကအာသီဝိတဆိုတာကမွေကိုပြောတာအမတန်အစိပ်ပြင်းတဲ့မွေ အဲ့ဒီမွေကြီးကိုဥပမာထားပြီးတော့ဟောခဲ့လို့ဒီတုတ်တန်ရဲ့နာမည်ကိုအာသေဝီသောပမတုတ်တန်အစိတ်ပြင်းတဲ့မွေကဲ့သို့သောအဲ့ဒီလိုအဓိပ္ပာယ်ရှိပါတယ်အစိတ်ပွင့်အစိတ်ပြင်းတဲ့မွေပမာလို့ဒီလိုပြန်မှာပေါ့လေဒီတုတ်တန်ကိုဘာကြောင့်ရွေးချယ်ရတယ်လဲဆိုလို့ရှိရင်ဒီတုတ်တန်ထဲမှာနှစ်ပိုင်းရှိပါတယ်ပထမပိုင်းကဥပမာပိုင်းဒုတိယပိုင်းကပါဠိလိုတော့ဥပမေယဆိုတာအနိုင်ရှင်ခံပုတ်ပေါ့ပထမပိုင်းကနိုင်ရှင်ကြောင်း နိုင်ရှင်ကြောင်းပုတ်တွေကိုပြတယ်ဥပမာတွေပြတယ်ဒုတိယကျတော့အဲ့ဒီဥပမာတွေရဲ့ဟိုနိုင်ရှင်ပြီးတော့ညှိနှိုင်းပြတယ်ဥပမေယဆိုတာအနိုင်ရှင်ခံပုတ်တွေပြပါတယ်ဒါကြောင့်အကြောင်းအရာတွေကအမတန်မှလည်းပဲဝိပဿနာတရားစခန်းနဲ့စီလျော်တဲ့အတွက်ကြောင့်မလို့ကြံတဲ့6ရက်ကိုလည်းပဲဒီတရားပဲဆက်ဟောသွားမှာပါဒီနေ့ကပထမနေ့ဖြစ်ပါလိမ့်မယ်ဒါတော့အလုံးပေါင်းတရားပွဲဟာ9ညဆိုတော့တောင်မှမနေ့ပြအောင်ဟောရမယ်မဆီဆရာတော်ကြီးကဒီမှာစာအုပ်ကြီးထူရွဟောတာတွေ့လား ဘလောက်ထူလဲဆိုတာအဲ့ဒီသုတ်တံဟောထားတာနော်စာမျက်နှာပေါင်း900ကျော်ရှိတယ်စာမျက်နှာပေါင်း900ကျော်ဥစဉ်6ရက်နဲ့ညဘက်တနားရီတနားရီအချင်းချုပ်ကလေးပဲဟောရမှာ chess လေးပဲဟောရမှာမပူနဲ့ပြီးအောင်ကိုဟောမယ်ဒီညဒီနေ့ညတောင်ပြီးအောင်ဟောလို့ရသေးတယ်တက်ကနေနောက်သွားလဲပြီးတာဒီမှာစာအုပ်ပြည့်နေတာကြီးမဟုတ်ဘူး အမတန်လေ့လာတဲ့နဲ့စာဖတ်လို့လည်းကောင်းပါတယ်နော်ဒါတော့ကောင်းပြီအချိန်လည်းမရှိတော့စာကြစို့ပေါ့နော်မြတ်စွာဘုရားကဒီသုတ်တံကိုပိရိကသုံးပုံထဲမှာနိက9ရပ်ပေါ့နော်သုတ်အပိရိကသုံးပုံဆိုသုတ်တံပိရိကထဲမှာပါပါတယ်နိက9ရပ်ဆိုတာအတူတူပဲပိရိကသုံးပုံနဲ့နိက9ရက်ကနာမည်ပဲခွဲပြီးတော့ division ပဲခွဲသွားတယ်တန်ယုတ်တနိကေဆိုတာနိကေ9ရက်ထဲမှာတခုရှိတယ်အဲ့ဒီနိကေ9ရက်မှာတန်ယုတ်တနိကေမှာလည်းပဲသူက အပိုင်း၅ပိုင်းရှိတယ်နော်နိကေတာယုတ္တနိကေ၅မျိုးခွဲထားတယ်အဲ့ဒီထက်မှာသလာယရဏဝက်ကတန်ယုတ်ဆိုတာကတခုအပါဝင်အဲ့ဒီသလာယရဏဝက်ကတန်ယုတ်ထဲမှာမှအခုပြောတဲ့အာဒီဝိသောပမတုတ်နော်အစိတ်ပြင်းထန်တဲ့မွေဥပမာတုတ်ကိုဟောခဲ့ပါတယ်သို့တော့ဒါကယောဂီကိုဥပမာထားပြီးတော့ဟောတော့ဦးဇင်းကဒါလေးကို နော်စဉ်းစားကြည့်တယ်မြတ်စွာဘုရားကတိုက်တွန်းပြီးတော့ဟောနေတာဖြစ်တဲ့အတွက်ဒါကနေဒီလောကကြီးတဲ့ဒုက္ခတန်တရားကလွတ်အောင်နောက်ကနေအတင်းတွန်းနေတာဘာနဲ့တူလဲဆိုလို့ရှိရင် coach နဲ့တူတယ်နော် coach ကအာကစားသမားတယောက်ကိုတခါတည်းသူ့ရဲ့ဟိုလိုချင်တဲ့ standard ကိုမရောက်မချင်းပေါ့နော်သူ့ရဲ့စံမချိုးမချင်းအတင်းတွန်းနေသလိုပဲဦးစင်းကအဲ့ဒါလိုမြင်တယ်ဒါကြောင့်မလို့လွတ်အောင်ပြေးထားအသင်လူသားတဲ့အဲ့ဒါဘုရားလိုက်ပြောနေတဲ့စကားနော် ပြေးပြေးပြေးပြေးပြေးဆိုပြီးတော့ ဦးစင်းကတော့အပြေးမခိုင်းပါဘူးထိုင်ခိုင်းတာပါဖြည်းဖြည်းပဲလျှောက်ခိုင်းတာပါနော်ကဲကောင်းပြီဒီညဟောမဲ့တုတ်တန်မူရင်းကတော့ဘာတုတ်တန်နဲ့လဲဗျာအာတိဝီသောပမတုတ်ပါဗျာอืมဒါလေးလည်းမှတ်ထားပေါ့နော်မဒါသူ့ရဲ့နာမည်ဒါပေမဲ့အဲ့ဒါလေးကိုမှတ်လို့လွယ်အောင်လို့မြန်မာလိုကြတော့ဦးစင်းပေးတဲ့နာမည်ကတော့လွတ်အောင်ပြေးထားအသင်လူသားတဲ့ဗါတယ်လေ လေးထားအတင်လူသားပါခင်ဗျာအဟမ်းမိမိတို့အခုအားထုတ်နေတာဒီပြေးနေတာပဲနော်ဒါတော့သူ့ကိုနည်းနည်းလေးမကျင့်မကျယ်လေးဒီညကပထမပိုင်းမဟောမှာဆိုတော့သူ့ရဲ့ရာဇဝမှာအဲသူ့ရဲ့တုတ်တန်ရဲ့နောက်ခံ background story လေးကမြတ်စွာဘုရားခေတ်တုန်းကတရားတွေအားထုတ်ကြတဲ့ခါကျတော့တပါးတဲ့ခွဲအားထုတ်တာရှိတယ်နှစ်ပါးတွဲသုံးပါးတွဲအဲ့ဒါလိုလေးလည်းရှိတယ်အုပ်စုလင်္ကာ60လည်းရှိတယ်နောက်လင်္ကာလင်္ကာ100 1000စသည်ဖြင့်လည်းရှိတယ်အဲ့ဒါလို ဟိုအားထုတ်ကြတယ်ပေါ့လေနော်တန်ခါရေအတွက်ကတော့ဟိုအမျိုးမျိုးရှိကြတယ်ပေါ့ဒါတော့အဲ့ဒီမှာတန်ခါအုပ်စုကတော့တိတ်တော့အများကြီးတော့မဟုတ်ဘူးတန်ခါ900လောက်တော့ရှိမယ်ဒါ900ဆိုတော့တော်တော်များပါတယ်ဘာဖြစ်လို့လဲဆိုတော့ဒီသုတ်တန်ကိုဟောပြီးတဲ့အချိန်ခါမှာရန်တန်ခါတော်ပေါင်း900ကရန်တာဖြစ်သွားကြတယ်ဒါတော့အဲ့ဒီတရားအထုတ်ဆဲရန်နေမှာကြည့်လိုက်တော့မြတ်စွာဘုရားကဒုက္ခလက္ခဏာနဲ့ပတ်သက်တဲ့အကြောင်းအရာတွေသူတို့ဟောရရင်တင့်တော်မယ်ငါအဲ့ဒီလိုမျိုးဒုက္ခအကြောင်းအရာတွေကိုဟောလိုက်ရင်သူတို့က တို့လက်ရှိတိအားထုတ်နေတဲ့တရားနဲ့တို့ထဲမှာအတိညာလေးလိုနေတာနော်ဒီရန်တာဖြစ်ဖို့အရေးမှာဒီဒုက္ခနဲ့ပတ်သက်တဲ့လက္ခဏာတွေကိုဟောလိုက်ရင်တို့မြန်မြန်ကြီးသဘောပေါက်သွားလိမ့်မယ်သဘောပေါက်သွားရင်တို့ကျင့်စဉ်အားထုတ်မှုတွေကပြည့်စုံပြီးတော့ရန်တာဖြစ်လိမ့်မယ်လို့မြတ်စွာဘုရားသိလို့ဒီသုတ်တံကိုဟောတယ်ဒါတော့ဒုက္ခလက္ခဏာတွေကိုထင်ရှားအောင်လို့မြတ်စွာဘုရားကဒီသုတ်တံထဲမှာအထူးဟောပါတယ် ပုဂ္ဂိုလ်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဥက္ကာတိတ္တညုပုဂ္ဂိုလ်ဝိပ္ပစီတ္တညုပုဂ္ဂိုလ်ဆိုတာဝိပ္ပစီတ္တညုပုဂ္ဂိုလ်ဆိုတာကဥက္ကာတိတ္တညုဆိုတာတော့ခေါင်းစဉ်လောက်ဟောလိုက်ရင်သူကနော်တရားရသွားတာဥပမာရှင်သာရိပုတ္တရာတို့လိုမျိုးနော်တူတူလေးပဲရှိသေးတယ်ဟောသူကပွင့်ထွက်သွားရောသူတို့ကြတော့ပါရမီကပြည့်ပြီဆိုတော့ခေါင်းစဉ်လောက်ပြောလိုက်ရင်သူကနားလည်သွားတယ်ဒါဥက္ကာတိတ္တညုလို့ခေါ်တယ်ဥပမာပြောရရင်တော့ ဘာခေါ်မလဲဦးစင်းပြောနေကြတိုင်းပြောတော့ပြီးအနာတွေပါတွေပြီးထဲလို့ပြီးကအရန်တင်းနေပြီပေါက်ချင်နေပြီဒါလေးကိုနော်အဖျားလေးနဲ့တွတ်လိုက်တော့လူကညှစ်စရာတောင်းမလို့သူကကန်ထွက်မလာဘူးလားကန်ထွက်လာတာပဲကန်ထွက်လာတာပဲအဲ့ဒီလိုမျိုးဒီနေ့အဖြစ်ဒီအဝီစီတွေနဲ့အောက်ကနေပြီးတော့နည်းနည်းလေးဖောက်လိုက်တာနဲ့ရေတွေထောင်ပန်းထွက်လာသလိုမျိုးအဲ့ဒီလိုပန်းထွက်တက်လာတာကိုဥက္ကတိတညူလို့ခေါ်တယ်သူကနည်းနည်းလေးလောက်ပဲဟိုအပေါ်ရေခွန်လေးလောက်ပဲဖော်ပေးရတယ်ဒါတော့မြတ်စွာဘုရား တို့ဒီမို့တရားရောက်စီကနေနားထောင်လို့ရှိရင်ချစ်ချင်းအသိဉာဏ်ဖြစ်သွားတယ်နော်တရားဓုရသွားတယ်အဲဒုတိယကတော့ဝိပ္ပစီတင်ကြီးဆိုတာ तू ကအကျယ်ဟောပေးရတယ်နော်ဟိုမှာခေါင်းစဉ်လောက်နဲ့မြောက်တတုတ်လုံးဟောပေးရမယ်အပြည့်စုံဟောပေးရမယ်ပေါ့အဲ့ဒါကဒုတိယရန်စာဝိပ္ပစီတင်ညုလို့ခေါ်တယ်နားမလည်လည်းကိစ္စမရှိပါဘူးဒုတိယရန်စာပဲမှတ်ထားပေါ့ပါဠိကနည်းနည်းခက်လို့ဝိပ္ပစီတင်ညုဆိုတာအဲ तू အကျယ်ဟောပေးရတယ်တတ္တယပုဂ္ဂိုလ်ကြတော့နေရပုဂ္ဂိုလ်တဲ့သူကြတော့အကျယ်လဲဟောအောင် နော်ဆရာသမားရှင်မသင်အောင်လေ့လာအောင်နီးခံအောင်အားထုတ်အောင်နော်အဲ့ဒီထက်မှမှသူတော်ကောင်းနေနဲ့သူတော်အဲကလျာဏမိတ်တာလို့ခေါ်တဲ့သူတော်ကောင်းနေနဲ့ပေါင်းသင်မင်းမြတ်ဆွေးနွေးအောင်သူကတော့တော်တော်လေးရှည်ပါတယ်နော်သူကနေရပုဂ္ဂိုလ်ဆိုတာတော်တော်ကြီးကိုအကျယ်လစ်လာပြီးတော့ဆရာသမားတွေရှိချင်းကဒီဆရာနဲ့မရသေးနောက်ဆရာအာကိုယ့်ရဲ့ပေါင်းတဲ့တင်တယ်လဲကိုနဲ့လုပ်ငန်းတူသဘောတူတဲ့နောက်ပုဂ္ဂိုလ်ချင်းချင်းပေါင်းတဲ့သူတော်ကောင်းနေနဲ့မင်းများဆက်ဆံအဲဒီလိုမျိုးတွေလုပ်ပြီးမှတရားရတယ်သူကြတော့နေရပုဂ္ဂိုလ်လို့ခေါ်ပါတယ် တတိယတန်းစာပဒပရမဆိုတာကတော့ဟောလိုက်လို့ရှိရင် အခုမြတ်စွာဘုရားဟောတာကတော့ဘာမှတရားတို့မရအောင်ဘာမှတရားတို့မရအောင်သို့တော့ဘယ်မှာရနိုင်တယ်လဲဆိုတော့အခုနာလိုက်တဲ့အနာလေးတရားနာနာမှုတရားအားထုတ်မှုတရားလေ့လာမှုသည် နောင်အနာဂတ်မှာသူ့အတွက်ဒီအခုလှုပ်လိုက်တဲ့ကုသိုလ်ဒီနောက်အနာဂတ်အတွက်မျိုးစီဖြစ်သွားတဲ့ဟာမျိုးအခုလောလောဆယ်တော့အကျိုးမရှိဘူးဥပမာသစ္စကပရပတ်ကြီးဆိုကြပါစို့ သစ္စကပရပကြီးကသူနဲ့ပတ်သက်တဲ့တုတ်တန်အရှိကြီးနှစ်ခုဟောတယ်ဘာတရားမှမရအောင် နော်သုလကသုလသစ္စကတုတ်တန်မဟာသစ္စကတုတ်တန်ဆိုတဲ့သစ္စကပရပကြီးအဲ့ဒါလိုဟောခဲ့ပါတယ်အဲ့ဒါလောက်ရှည်ရှည်လျားလျားဟောပါလေနဲ့မြတ်သူဘာတရားတူးမှမရဘူးမြတ်စွာဘုရားရှိတုန်းကဒါတော့မြတ်စွာဘုရားကအကျိုးမရှိရင်နော်မဟောဘူးလို့လည်းပြောသေးတယ်သစ္စကပရပကြီးကြတော့တုတ်တန်အရှိကြီးနှစ်ခုတောင်ဟောတာဒါတော့ဘာဖြစ်လို့ဟောတယ်လဲဆိုတော့အခုလောလောဆယ်တရားတစည်းမှမရပါပဲလေတဲ့ အခုဟောလိုက်တဲ့တရားကနောင်လာမဲ့ပြိဋိဘံဆံမှုလို့နှစ်ပေါင်း900လောက်ကြာရင်တိရိလင်္ကာနိုင်ငံမှာနော်သူကအဲ့ကြတော့ပညာတတ်ရဟန်းကြီးဖြစ်လိမ့်မယ်အဲ့ဒီပညာတတ်ရဟန်းကြီးဖြစ်တဲ့ပညာတတ်ရဟန်းကြီးဖြစ်ပြီးတော့တခါတည်းသူရှိမှာနော်ရဟန်းပေါင်းမြောင်မြောက်စွာစာပေတွေလိုက်ကြလိမ့်မယ်နော်အဲ့တော့စာပေတွေတက်စာပေတွေလိုက်ပြီးတော့သူဆရာရဲ့အဲအဆုံးအမကြောင့်နော်စာပေနယ်ပယ်ကနေတခါပြန်ထွက်လာပြီးတော့တရားထုတ်တော့နော်တကယ်ရဟန္တာကြီးဖြစ်လိမ့်မယ်လို့မြတ်စွာဘုရားကလာမဲ့နှစ်900ကိုကြိုးသိလို့ အခုမျိုးစီထည့်ပေးလိုက်တာဒါမျိုးကြတော့ဗဒပရမပုဂ္ဂိုလ်တဲ့ဗဒပရမဆိုတာအခုလောလောဆယ်ကြားလိုက်ရတဲ့စကလုံးလေးစကလုံးလေးတွေလောက်ပဲသူ့မှာအဖတ်ကြံခဲ့တယ်ကြံတာတော့ဗာတရားသူ့မှာမရဘူးလို့ပြောတာနော်ဒါတော့ဘာပဲပြောပြောအ ਨੇ ဆုံးကိုကဗဒပရမဆိုတဲ့စည်ရင်နဲ့ဝင်နေဆိုရင်ကိုမစိုးသေးဘူးဘာဖြစ်လို့လဲဆိုတော့နောက်နာကအတွက် protection လေးတော့ရတယ်နော်ဟလာအမငယ်ရတယ်ဘာဖြစ်လို့ဆိုတော့သစ္စကပရပတ်ကြီးတောင်းမှာပဲတကယ်ကိုပညာတတ်တဲ့ရန် ယဟန်ဒူကြီးပေါ့နော်ပညာတတ်ယဟန်ကြီးဖြစ်နောက်တော့ယဟန်တာကြီးဖြစ်အဲ့ဒီလိုဖြစ်ခဲ့တာဘုရားတုတ်တာနှစ်ခုတောင်ဟောတာဒါတော့ဘုရားတက်တော်တရားမြတ်စွာရှိတုန်းကဟောတရားတုတ်တန်ကြီးနှစ်ခုဟောခဲ့ပေမဲ့သူဘာတရားထုမှမရဘူးဒါတော့သူဒီဗဒပရမပုဂ္ဂိုလ်တဲ့နားလိုက်ကြားလိုက်ရတာလေးပဲအဖတ်တင်တယ်လို့ပြောတာထူးထူးခြားခြားဘာမှမရဘူးဒါတော့ဘုရားနဲ့တွေ့မဲ့ဘဝမှာသူဘာမှမရခဲ့ဘူးသို့တော့မျိုးစီဖြစ်သွားတယ်ဘာဖြစ်သွားလဲ မျိုးစီဖြစ်ပါတယ်ခင်ဗျာမျိုးစီဖြစ်ပါတယ်တဲ့ဒါကြောင့်ဦးဇင်ကအဲ့ဒါအများအားယောဂီတွေတိုက်တွန်းပါတယ်မိမိတို့အာထုတ်တာလေးတွေကအရာမထင်ဘူးလို့မထင်စေချင်ပါဘူးเนาะကိုကိုကိုအရာထင်တာလည်းကိုမသိပါဘူးဘာဖြစ်လို့လဲဆိုတော့နှုတ်နေသေးတာကိုနှုတ်နေသေးတော့ကိုယ်ခန္ဓာကိုယ်မှာရှိတာရှိတိုင်းဘယ်သိမလဲအခုတောင်မှပြောခဏခဏပြောအောင်မကိုဘေးရှိတာသိလားဗျာမသိပါဗျာမသိလို့ခံရတာဗျာဟုတ်တယ်မလားလို့အဲကုသိုလ်လည်းဒီတိုင်းရှိတယ်နော် ကိုဘလောက်ရှင်းကြည့်တယ်ဆိုကိုမသိဘူးမသိတဲ့အတွက်ကြောင့်မလို့အခုမဖြစ်ရကောင်းလားလို့အဲ့ဒါလိုကြီးအပြစ်မတင်နဲ့ရှိနေမှာပဲဘာဖြစ်လို့လဲလူဘွားကြီးမှာကို့မှာခြေစုံလက်စုံနဲ့မျက်စိကောင်းနားကောင်းနဲ့တရားတွေနားကိုအားထုတ်ခွင့်ရတာဟိုတုန်းကအကြောင်းမပါအခုအဲ့ဒါလိုကြီးဖြစ်ပါမလားမဖြစ်ပါဘူးခင်ဗျာဒီလိုလေးလဲလှည့်ဖြစ်ကြအောင်မှာပေါ့ဟုတ်ဘူးလားအဲ့ဒါကြောင့်ဦးဇင်းတို့မြတ်စွာဘုရားကအခုဒီသုတ်တံမှာတော့ဒုတိယရဇပုဂ္ဂိုလ်ပေါ့နော် အဲ့ဒါကိုရည်စူးပြီးတော့ဟောခဲ့ပါတယ်တဲ့သို့တော်လည်းပဲဒီအထာဂရဆရာထပ်ပြောပါတယ်မြည်သူနဲ့မဆိုမြည်သူအတွက်မဆိုလေ့လာကြမဲ့ပုဂ္ဂိုလ်တွေအတွက်တင့်တော်ပါတယ်အထူးသဖြင့်အာထုတ်ဆဲတရားအာထုတ်ဆဲယောဂီများအတွက်ပို့ပြီးတော့တင့်တော်ပါတယ်တဲ့ဒါကြောင့်မလို့အာထုတ်ဆဲယောဂီများအတွက်ကိုဦးဇင်းကဒီတရားလေးနဲ့အားပေးရင်ဒီနေ့ညစဟောပါမယ်ဥပမာပိုင်းစပြောပါမယ်မြတ်စွာဘုရားကယဟန်နေဟောတဲ့ခါမှာဒီ တရားကိုဘယ်လိုနည်းနည်းဟောရမလဲဆိုတော့ဒေသနာကို view ဟာဆင်ပြီးတော့ဟောရတယ်နော်ဒါတော့မြတ်စွာဘုရားတရားဟောရမယ်ဆိုလို့ရှိရင် तू ကသူ့ကိုဘာတရားဟောရမှာလဲဘယ်လိုဟောမှာလဲ तू ကဟောရင်ဘယ်လိုတရားမျိုးကြိုက်တယ်လဲတူတူကြိုက်သလားရှည်ရှည်ကြိုက်သလားအတိတ်ကဘာတွေလောက်ခဲ့တယ်လဲဆိုတော့အဲ့ဒီဟာတစ်ခုလုံးကိုသူ့ရဲ့လိုအပ်ချက်တွေအကုန်လုံးကို तू ကထည့်ပြီးတော့ကြည့်လိုက်တာနော်ဒါတော့ထည့်ပြီးတော့ကြည့်လိုက်တဲ့အခါကျလို့ရှိရင် तू အရင်တော့က လေ့လာခဲ့မှုတဲ့အားထုတ်ခဲ့မှုတဲ့ပါရမီကဘယ်လောက်ဖြစ်ထားပြီးပြီသူ့ရဲ့အကျင့်စရိုက်ဝါသနာအတွင်းမှာရှိနေတာက temperament ဘယ်လိုရှိသလဲဆိုတာဒီပုံဒီနည်းရှိလိမ့်မယ်သူ့ရဲ့မျောလင့်ချက်တွေသိစီချင်တာတွေကဒီလိုတရားမျိုးသိချင်မယ်နော်အတိုးရှိဘယ်လိုကြိုက်တယ်ဘယ်လိုတရားမျိုးကိုကြိုက်တယ်စသည်အကုန်လုံးကြီးတစ်ခုလုံးကိုခြုံကြည့်ပြီးမှသူနဲ့တင့်တော်တဲ့ဒေသနာအတိုးအရှိရွေးပြီးတော့မှမြတ်စွာဘုရားတိုက်ရဟောတာနော်ဒါကြောင့်မလို့အနာနဲ့ဆေးကိုမြတ်စွာဘုရားတိုက်ရိုက်တက်အောင်ပေးတယ်နည်းနည်းလေးဆန်းဆန်းပြီးတော့မပေးဘူး ဒါလေးဒီစိတ်မတည့်နောက်စိတ်နောက်စိတ်မတည့်နောက်စိတ်ဆိုပြီး option တွေအများကြီးထားတာမဟုတ်ဘူးနော်မြတ်စွာဘုရားကတိတိကျကျ dose ကစလို့အနည်းအများနော်တစ်လုံးပေးမှလားနှလုံးပေးမှလားဒီလိုသိတယ်သူယောဂလည်းသိတယ်ဆေးလည်းသိတယ် course ကိုလည်းသိတယ်အဲ့ဒါလို့သိစုံကြီးပြီးမှသူကဒေသနာဆင်ပြီးတော့ဟောတာဒါတော့ဒီညမှာဒေသနာ view ဟာဘယ်လိုဆင်တယ်လဲဆိုရင်ယဟန်တွေကိုစိတ်ဝင်စားဖွယ်ရာ လောကဥပမာနဲ့ဆင်ပြီးတော့ဟောပါတယ်ဒါကြောင့်အာတိဝိသောပမဆိုတာ အစိပ်ပြင်းတဲ့မွေဥပမာတဲ့ဥပမာလေးကစဟောပါတယ်နော်ဒါတော့ရှေးခေတ်တုန်းကရှေးခေတ်တုန်းကဘယင်တွေကနော်သူတို့မှာမွေတွေမွေးထားတာရှိတယ်အဲ့တော့အဲ့ဒီမွေကြီးတွေကသူတို့ကအမတန်လုံခြုံတဲ့နေရာမှာပဲထိမ့်သိမ်းထားတာပေါ့ရည်ရွယ်ချက်ကနှစ်ခုရှိပါတယ်တစ်ခုကဒီပြင်နိုင်ငံကလူတွေလာပြီးတော့သူတို့ရှိတိုက်ကြခိုက်ကြရင်ဒီရန်သူတွေကိုနန်းတော်နာလာပြီးတော့ကပ်ပြီးဆိုအဲ့မွေကြီးတွေလွတ်လိုက်တာ မွေးကြီးတွေလွတ်လိုက်တော့အဲ့ဒီမွေးတွေကလိုက်ကြိုက်တာပေါ့ဗျာဒီနေ့ခက်ဆုံးတော့ကြားတွေချင်းသေးတယ်လို့ဟာမျိုးဒါအဲ့ဒါမွေးကြီးတွေမွေးထားမယ်ပေါ့ခွေးကြီးတွေလို့မွေးထားမယ်အဲ့ဒါတော့ရန်သူနဲ့တွေ့တဲ့အခါမှာကိုနောက်ကိုချင်းကတ်တဲ့အခါနော်ရန်သူကိုကြိုက်เสียအောင်လို့အဲ့ဒါလိုမွေးကြီးတွေမွေးတယ်တဲ့နောက်တစ်ခုအခြားတိုင်းပြည်ကနေမိမိတိုင်းပြည်ကိုလာသိမ့်လို့မိမိမှာပြေးပေါက်မရှိတော့ဘူးရန်သူလက်ချက်နဲ့သေရတော့မယ်ဆိုရင်ဘယင်ဆိုတာအမတန်မှနာကြီးတာအမတန်မှယာစမှန်ကြီးတဲ့အတွက်ကြောင့်မလို့သူများတတ်လို့သေရတာအမတန်သိခါကြတယ် ဒါကြောင့်သေတာတောင်မှတိတ်ခါအကြမခံကျင်တော့နော်သူများတတ်လို့သေမဲ့အတူတူဆိုရင်သေမဲ့အတူတူဆိုရင်တော့သူတို့တတ်လို့အသေးမခံဘူးငါမွေကြိုက်အသေးခံမလို့ဆိုတော့မွေကိုလက်ထိုးပေးလိုက်တာပဲမွေကတစ်ချစ်ပေါက်လိုက်ရင်လုံလောက်ပြီနော်မွေကတစ်ချစ်ပေါက်လိုက်ရင်လုံလောက်ပြီဒါတော့ဒီရန်သူတွေကိုကိုယ့်ရဲ့နိုင်ငံကိုဝိုင်းနန်းတော်ကြီးကိုဝိုင်းပြီးတော့မှကိုယ့်ကိုသိမ့်ပိုက်ပြီးတော့မှဒါသူတို့ကအကျဉ်းစားပြဖမ်းရင်လည်းဖမ်းမယ်အသက်ရှင်လည်းတတ်မယ်အဖမ်းခံရရင်လည်းဘေးရင်သိက္ခာကြတယ်နော် အသက်ခံရလဲတက်ခါကြတာပဲဒါတော့သူများအဖမ်းခံတာအသက်ခံတာမလုပ်ဘူးဒါတော့ကိုယ်မွေးနေကိုလက်ထိုးပေးပြီးတော့မှတည်သွားကြတာအဲ့ဒီလိုမျိုးအတွက်မွေးထားကြတာတဲ့အဲ့တော့အဲ့ဒီမွေကြီးတွေသူနန်းတော်ထဲမှာရှိတယ်အဲ့ဒီမွေကြီးကလေးကောင်တဲ့ဥပမာဆိုတော့ဒါရုပ်တိရှိတာမရှိတာဒါမွေလေးကောင်မွေထားတယ်ဇလန်းကဓမ္မကြိုက်မှာ哦အဲ့တော့တနေ့သောအခါကာလမှာသူ့ရဲ့တိုင်းနိုင်ငံထဲမှာလူတယောက်ကဒီပါးပါးနတ်နတ်နဲ့ရာဇဝတ်မှုကျူးလွန်နေတာ ဘာဘာနတ်ကျุလွန်နေတာဘာ supplement မှလည်းမမှုဘာ plate ကမှလည်းမမှုဘယ်ထောက်လိုင်းရက်ကမှလည်းမမှုဒါပေမဲ့သူမှန်းသိတယ်နော်ဒီလူကအမတန်မှဒီခြေရဖြောက်တတ်တယ်ဆိုကြပါစို့သူလှုပ်ထားတဲ့ဟာကိုဘာမှလက်ပွေလက်ရအစနာမကြမ်းအောင်သူကလှုပ်သွားတာလှုပ်တော့ဒါလေးကဟိုနားလဲလှုပ်တယ်ဒီနားလဲလှုပ်တယ်ဒီလူလုံမှန်းလဲသိတယ်နောက်ကလည်းထောင်လိုင်းကြီးကလိုက်လို့မရဘူးအဲ့တော့နောက်ဆုံးကြတော့အမတ်ကြီးတွေနဲ့တိုင်ပင်ပြီးတော့သူ့ကိုဘယင်တို့ရဲ့ယာဇပရိယနဲ့ ဆင်ပြီးတော့မှ သူ့ကိုခေါ်တယ်။ gain အမောင်ရက်ထဲရွာတွေကမှလှုပ်ရှားရတာမင်းဒုက္ခရောက်ပါတယ်ကွာ။ဒါတော့ငါနန်းတော်ထဲမှာငါဟောဇူးလေးရှိတယ်ဗောဇူးပေါ်တာနော်အဲ့ဇူးထဲမှာမွေလေးကောင်မွေးထားတယ်ကွာ။ဒါတော့အဲ့ဒီမွေလေးကောင်ကိုမဲ့ထိန်ကြောင်ဆိုပြီးတော့သူ့ဇူကီပါယာရုပေးလိုက်တာနော်။တလေးမွေလေးကောင်ထိန်ဖို့ဘာထိန်ရမှာလဲ။မွေလေးကောင်ထိန်ရမှာပါ။မွေလေးကောင်ထိန်ရမှာ။ နော်စဉ်းစားတာကြည့်ပြီးတော့အဲ့ဒီမွေကဒါသူများမမြင်တဲ့နေရာမှာလုံခြုံတဲ့နေရာမှာဒါဖွက်ထားတဲ့မွေမျိုးဒါလူမြင်တဲ့နေရာမှာထားတာမဟုတ်ဘူးဒါတော့သူကအဲ့ဒီယာတုပေးလိုက်တယ်ဆိုတော့မင်းကိုလည်းယာတုအရင်ပေါ့ယာတုလည်းပေးတယ်ပြီးတော့သူ့ကိုလည်းလုံလောက်တဲ့လစာလည်းပေးတယ်မင်းမပူနဲ့ဆိုတော့လစာလည်းပေးမယ်ဒါပေမဲ့ဘယင်ကနော်အဲ့ဒီလိုမွေကိုထိမ့်ဖို့ယာတုပေးတယ်ဆိုတာဟာသူ့ကိုချီးမြှောက်ခြင်းလုံးလမမဟုတ်ပဲနော်သူကဘာလဲဆိုရင် သူ့မှာပြစ်မှုမထင်ရှားပဲ evidence မရှိပဲနဲ့ဖမ်းပြီးထောင်ချရင်တရားမစွဲပဲနဲ့ထောင်ချရင်အဲ့ဒီခက်ကလည်းပဲဘယင်တွေကဲ့ရဲ့တယ်နော်ကဲ့ရဲ့တယ်ဒီနေ့ခက်ဒီနေ့ခက်အဲ့ဒါမျိုးတွေချကြည့်ပါလားပြောလိုက်တာငါ့ကိုဖမ်းထားတာကြာပြီဘာတရားမှလည်းမစွဲဘူးနော်တစ်သေးဘာမှလည်းမပြောင်းဒီတိုင်းထောင်ထဲထည့်လို့မရဘူးလေထည့်လို့မရတော့အဲ့ဒီလိုမျိုးဆိုရင်ဘယင်သိက္ခာကြတယ်ဘယင်သိက္ခာကြတော့အဲ့ဒီလိုမဟုတ်ဘဲနဲ့သူကယာဒူးလေးပေးလိုက်တယ်ပေးလိုက်တော့စဉ်းစားကြည့်လောက်ရမယ့်အလုပ်ကမွေထိန် မွေထိန်းတယ်ဆိုတော့ဒီတိုင်းလေအပြင်ဘက်ကအစာလေးပြက်ပေါက်ကျွေးလို့ရတာမဟုတ်ဘူးနော်မွေတွေကိုရေချိုးပေးရအောင်မယ်အစာကျွေးရအောင်မယ်အဲ့ချိန်ကျရင်သူ့နေရာကိုပို့ပေးရအောင်မယ်မိနစ်ထားလင်းအမွေတွေနှုတ်အောင်မယ်နော်အဲ့ဒီလိုတွေလုပ်ရမှာဒါတော့ဒီဒီကောင်ဟာတင်းနစ်မုတ်တင်းတော့မွေပေါက်ခံရလို့သိမယ်ဆိုတာသိတယ်နော်မသိရင်တောင်းမှပဲသေသေလူမျောပါနိဗ္ဗာန်ခံရမယ်ဆိုတော့သူ့ကိုယ်ကလည်းသေစိချင်နေတာလေဒါကြောင့်မွေမွေထိန်ရူပေးတာအဲ့ဒီတော့ သူကလည်းပဲမွေတွေကလည်းသိတယ်လို့ပဲငါတို့ကိုထိမှုပေးထားတယ်ဆိုတော့သူကတခါတည်းသူ့ဗမာခါတွေလက်တွေဂုတ်တွေအကုန်လုံးပတ်ပြီးတော့သူ့ကိုထွေးလိုက်ကြီးတီထွေးကြီးလိုပဲသူ့မှာပတ်ပြီးတော့အာနေတာပေါ့လေသူကလည်းသဘောတွေကြလို့ငါခန္ဓာကိုယ်မှာမွေတွေမလဲမွေကြိုက်တယ်လို့ကြတာမွေတွေပတ်နေတာကြိုက်တယ်ဓာတ်ပုံတွေတောင်ရက်လို့လဲဘင်းကြီးတွေမှာပတ်လို့လေရောက်ဘူးရောက်ဘူးလားဒီထက်ရလူတွေနော်ငွေတွေအဲ့လိုတွေရိုက်ကြတာလေအဲ့တော့ तू အဲ့လိုပဲသဘောကျတာပဲသဘောကျတော့အဲ့ဒါကိုနော် သူပြောနေတာကိုကြည့်ပြီးတော့ဘေးကသူ့အကျိုးလိုလားတဲ့လူတယောက်ကနော်တိုးတိုးပြောတယ်။ဘာဖြစ်လို့လဲဆိုတော့ဘေးမှာလည်းအဆောင်အရှောက်ဟိုပလိတ်တွေရှိတာကိုနော်ပလိတ်တွေရှိတယ်ဆိုတော့သူ့ကိုမသိအောင်လို့ဟေးနော်မင်းကိုဒီယာရုပေးတာအကောင်းမဟုတ်ဘူးမင်းကိုတနေ့မဟုတ်တနေ့မင်းမွေပေါက်သေးစရအောင်လို့မင်းဒီမွေကြီးတွေမင်းခန္ဓာကိုယ်ပတ်နေတာအကောင်းမဟုတ်ဘူးမင်းစဉ်းစားကြည့်မွေဆိုတာကတကောင်ကရေချိုးခြင်းရတကောင်ကအိတ်ခြင်းမဲ့တကောင်ကအိတ်ခြင်းတကောင်ကဗိုက်စားမဲ့မင်းဒီလေးကောင်လုံးရဲ့ဆန္ဒမင်းတပြိုင်တည်းနဲ့တစ်ချိန်နဲ့ဘယ်လိုလုပ် ပံ့ပိုးပေးမလဲပြုစုပေးမလဲဒါတော့အမေအလိုမကျတဲ့မွေးအမေကြိုက်တတ်လိမ့်မယ်ဒါကြောင့်မဲလုံးတင်တာလုံးဒါမဲဒါလေးပဲမင်းကအတိပေးချင်တာဗါတယ်လေလုံးတင်တာလုံးလုံးတင်တာလုံးအတန်နဲ့နဲ့တိုးတယ်ဗျာရှေ့ရင်လည်းတိုးနော်တန်သိမ့်မကြอืมဟုတ်ပြီအတန်အတန်ကဟိုးအဝေးကြီးလှမ်းပြောနေသလိုပဲကြားရတာလားအဲ့တော့လှုပ်တဲ့နာလှုပ်ဆိုတာအထာပေးတာဘာလဲဆိုတော့ဘာလဲအဲ့ဒါ ငွေကြိုက်မခံရအောင်လုပ်ဖို့ပြောတာထွက်ထောင်ဖောက်ထွက်ပြေးတော့ပြောရင်ထောင်ဖောက်ထွက်ပြေးတော့လို့ပြောတာပဲဒါဟုတ်တယ်မဟုတ်လားထောင်ဖောက်ထွက်ပြေးခိုင်းတာတဲ့တယ်ပြောရင်ဒါပဲသူနေတဲ့နေရာလည်းပဲလူကျန်တဲ့လူတွေသွားလာလို့နေတဲ့နေရာမျိုးမှာမဟုတ်ပဲဒါကလုံခြုံတဲ့နေရာကြီးမှာထားတယ်ဆိုတော့ဒါထောင်တစ်မျိုးလေနော်လူကိုအကျဉ်းချတဲ့ထောင်မဟုတ်ပဲမဲ့တိလိษံတွေထွတ်မပြေးအောင်လုံခြုံအောင်ထားကြရတယ်လို့တိလိษံထောင်အဲ့ဒီတိလိษံတွေနဲ့အတူတူထားရင် तू လည်းထောင်ကြတာနဲ့အတူတူပဲပေါ့ ပရိယန်နဲ့ထောင်နဲ့ထည့်ပါတယ်ဆိုမှနော်ပရိယန်နဲ့ထောင်နဲ့ထည့်တာအဲ့ဒါမွေးကြိုက်သေးစရာအောင်လို့ထည့်ထားတာဒါတော့အဲ့ဒါကိုသိလို့ဘေးကလူကလည်းဟေးမင်းလှုပ်တဲ့တာလှုပ်လို့ပြောတာအဲ့ကြတော့ तू ကသိသွားတယ်အာဟုတ်သားပဲ။ तू ကလည်းစောစောတာခတ်တုံးတုံးထင်ပါတယ်အဲ့ဒီကနေပြီးတော့မှနော်ဒီမွေတွေကိုလည်းအစာဝအောင်ကြွေသူတို့လှုပ်ချင်တာလှုပ်ရှားလေးတွေကလေးတွေလှုပ်ပေါ့ကလေးထိတဲ့လူလှုပ်ပေါ့နော်အဲသူတို့ရဲ့စားပြီးတော့သူ့နေရာလေးနဲ့သူနှက်ပြီးငြိမ်နေတဲ့အချိန်မျိုးလဲရောက်ရမယ်ထိုအချိန်ကနန်းတော်ထဲမှာကင်းလှဲ့တာလည်းမရှိစေရအောင် အဲ့ဒီလိုမျိုးမွေတွေကလည်းပဲနော်သူ့နေရာလေးနဲ့သူနှက်ပြီးတော့ငြိမ်နေတယ်ကင်းလက်ကလည်းမရှိတဲ့အချိန်လေးကိုရွေးပြီးတော့မှသူကထွက်ပြေးတာနော်ထွက်ပြေးတာအဲ့တော့ထွက်ပြေးတဲ့အခါကျတော့အဲ့ထွက်ပြေးတာမသိလိုက်ဘူးကင်းသမားလှည့်တဲ့လှည့်ပြီးလို့တပတ်လှည့်ကကြမှာဟာအဲ့ဒီဇူကီပါမွေမွေထိန်းတဲ့သူကမရှိတော့ဘူးအဲ့ဒီကြမှာဘယင်ကြီးရှို့ချက်ချင်းအကြောင်းကြားဘယင်ကြီးချက်ချင်းအကြောင်းကြားတော့ဘယင်ကြီးကပြောတယ်ဟာအတော်ပဲတဲ့အဲ့ဒီမွေတွေကိုဒါလှုပ်ပစ်လိုက်တဲ့အဲ့ဒီမွေကသူနဲ့အတူတူနေတော့အဲ့ဒီလူရဲ့အနံ့ကိုသိတယ်ဒီနေ့ခေတ်ဆိုရင်ဘာနဲ့ရှာကြလဲ ခွေးနဲ့ခွေးနဲ့ရှာတာရှေးတုန်းကတော့မွေနဲ့ရှာတာဒါတော့သူနဲ့မွေနဲ့အတူတူပေါင်းတော့သူ့အနံ့တွေကိုမွေတွေသိနေတော့အဲ့ဒါလှုပ်ပေးလိုက်တာပဲမွေတွေကလိုက်တာပဲဒါတော့ तू ကလည်းပြင်းမိပြေးရပြေးပြေးတာပဲရံဝါတန်ဝါဆိုတော့ဘယ်ရလို့မဟုတ်ဘူးရှေ့မှာကိုဒုတက်နဖူးတက်ရဒုတက်ရအကုန်ပြေးတာနော်လမ်းလမ်းရောက်ရောက်မရောက်ရောက်ဘဲရောက်ရောက်ဒီဒီအထက်ကထွက်ဖို့အရေးကြီးတယ်ဆိုပြီးတော့အဲ့တော့မွေတွေလိုက်မွေတွေလိုက်တော့မွေတွေကလိုက်ပြီမဲ့လည်းပဲ အာသူ့ကိုဒီနန်းတော်တဝိုက်ဒီပြေးမယ်လို့ထင်တဲ့ပုံမယ်လို့ထင်တဲ့နေရာတွေတဝိုက်လိုက်ရှာတာမတွေ့ဘူးမတွေ့တော့တခါဘီရင်ကြီးကိုလှမ်းပြီးတော့ထအကြောင်းကြားရတယ်တော့ပုတ်လို့ရတယ်နော်ရှင်မင်းကြီးအခုမွေလေးကောင်နဲ့ရှာတာလည်းပဲမတွေ့သေးပါဘူးဆိုဟာဒီလိုလောက်ကွာနော်ဒီလူမှာသူနဲ့မတက်တဲ့လူရန်သူတော့ရှိမှာပဲရန်သူတော့ရှိမှာပဲဆိုတော့အဲ့ဒါတော့သူ့ရဲ့တိုင်းပြည်ထဲမှာသူမောင်းကျင်းနဲ့ခါပြီးတော့ဒီလူဒီလူဒီလူထောင်ကနေထွက်ပြေးသွားတယ်နော်ထောင်ကနေထွက်ပြေးအခုလှုပ်လို့ကောင်းပြီဘာဖြစ်လို့လဲဆိုရင်အရက်ထဲမှာနေတော့ငါ သူက evidence မရှိတဲ့အတွက်သူသူ့ရဲ့နော်လျှို့ဝှက်ချက်မကောင်းမှုလုပ်ထားတာတွေကိုသူက evidence မပြနိုင်တဲ့အတွက်ဖမ်းလို့ခက်တယ်အခုကြတော့မွေထိမ့်မှုယာရုပေးထားတယ်ထွေပြေးတယ်အဲ့ဒါကြတော့အာနာဖီဆန်မှုဗါတယ်လေအာနာဖီဆန်မှုအာနာဖီဆန်မှုအဲအမှုကအကွက်စင်တာများဘလောက်အကွက်စီတယ်လဲဆိုတာပြောတာနော်အမှုစင်ထားတာအခုအဲ့ဒါဒါတော့အာနာဖီဆန်မှုဖြစ်ပြီးတယ်အေးအဲ့ဒီအကွက်ပဲတဲ့သူစင်ထားတာလေဒါတော့ तू အာနာဖီဆန်မှုရဲ့လို့ဖြစ်ပြီးဆိုရင်ထောင်ချခြင်းချ တတ်ရှင်တတ်ပဲဒါတေဥစာမန်ခဲ့အဲ့ဒါကြောင့်မလို့ तू ကကောင်းပြီတဲ့အဲ့ဒါဆိုရင် तू သူ့ကိုမသူ့နဲ့မတည့်တဲ့ရန်သူတွေရှိလိမ့်မယ်အဲ့ဒါတော့မောင်းကျင်းတဲ့ခါပြီးကျင်ညာလိုက်တော့ဒီလူကိုဖမ်းပေးနိုင်ရင်တတ်ပေးနိုင်ရင်နော်အသက်ပြားတထောင်ဆုချမယ်ဆိုပြီးတော့ရီဝါနဲ့ကျင်ညာလိုက်တာနော်ဒီနေ့ခေတ်လို့ဆို TV ကနေကျင်ညာမယ်ပေါ့ဒါတော့ TV ကနေကျင်ညာသလိုမျိုးကျင်ညာတာပဲကျင်ညာလိုက်တော့အာအတော်ပဲသူနဲ့မတည့်တဲ့ရန်သူ၅ယောက်ကထွက်လာရောနော် ဘာစုမှမရရင်ကို तू အသက်ရှင်နေတာစုလည်းပေးဦးမယ်ဆိုတော့ပို့သဘောကြတာပေါ့အဲ့ဒီမှာ तू နဲ့မတည့်တဲ့ရန်သူ၅ယောက်ကထွက်တယ်လိုက်တယ်ဟာတခါတည်းသူတို့လည်းဓာထမ်းလိုက်တာပဲလိုက်ပေမဲ့နောက်မိနေကုံနောက်တရက်နှစ်ရက်ကုံမိသလားဆိုတော့မမိပြန်ဘူး तू ကလည်းပဲနော်အဲ့ဒါတော့လိုက်နေတော့တခါသူ့ကိုသူ့အကျိုးလိုလားတဲ့သူကထပ်ပြောတယ်ဟေးမင်းမစင်းစားနဲ့မွေတယ်မကဘူးနောက်ကမင်းကိုမတည့်တဲ့ဟောတော့ကနေမင်းကိုမတည့်တဲ့သူတွေကအခုဘယင်ကနေဘယင်ထီပြားကြီးကနေပြီးတော့စုပေးပြီးတော့အသက်ခိုင်းနေပြီ ဒါကြောင့်မလို့မဲ့ရက်မနေနဲ့ပြေးဆိုတော့ဟောတခါအရှင်ကတင်ရပြန်ပြီပြေးရပြန်ပြီဆိုတော့အခုဘယ်နှမျိုးရှိပြီလဲလိုက်လာတာလိုက်တာနှစ်မျိုးပါဗျာနော်ပထမမွေလဲလိုက်တယ်ဒုတိယရန်သူလဲလိုက်တယ်မမိသေးဘူး report လုပ်တယ်နော်အရှင်မင်းကြီးမမိသေးပါဘူးဆိုတော့ကိုင်းတာဆိုတစ်မျိုးလုပ်ကွာနော်အနုနည်းနဲ့လောက်ကြအောင်ဆိုဆိုပြီးတော့သူနဲ့ငယ်ပေါင်းကြီးပြငယ်ငယ်တော့ကအမတန်ရင်းနှီးတဲ့တန်ငယ်ချင်းဆိုတာရှိလိမ့်မယ်ဒါတော့အဲ့ဒီသူ့ရဲ့တန်ငယ်ချင်းကိုလိုက်ရှာ လိုက်ရှာပြီးရင်သူ့ကိုယာဓုလည်းပေးမယ်ယာယာဓုကောင်းကောင်းပေးမယ်နော်စစ်သူကြီးယာဓုဖြစ်ဖြစ်နော်မြို့စားရွာစားယာဓုဖြစ်ဖြစ်သူလိုချင်တဲ့ယာဓုပေးမယ်အေးအဲ့ဒီအဲ့ဒီမင်းရဲ့တငယ်ချင်းကိုအသာလေးချော့ပြီးတော့ခေါ်ခဲ့နော်မင်းကိုယ်တိုင်တတ်ခဲ့ခေါ်ကြတော့မလို့အဲ့ဒီမိတဲ့နေရာမှာတတ်ခဲ့ဆိုတော့ဟာတငယ်ချင်းကလည်းယာဓုလည်းရမယ်နော်အခုလိုပတ်စံနေလည်းရမယ်ဆိုတော့ဟောတငယ်ချင်းစီးဖောက်သွားရောနော်စီးဖောက်ပြီးတော့သူ့နောက်ကိုလိုက်သူရှိမဲ့နေရာစုံစမ်းပြီးတော့လိုက်တော့ तू ကနော်နည်းနည်းလေး မြင်လောက်တဲ့နေရာကျတငယ်ချင်းမပြင်းနဲ့မင်းအဲ့လိုအင်္ဂါထွေပြေးတဲ့အတွက်မင်းအဖေနဲ့မေတွေလည်းမင်းကိုမျောနေကြတယ်မင်းမယားဆိုလည်းနေတိုင်းနေတိုင်းမြည့်နေမြည့်ခွက်ပဲမင်းကလေးတွေကလည်းမင်းအဖေလွမ်းနေတယ်မင်းကွာသားမယားမျက်နှာမိဘမျက်နှာကလေးတွေမျက်နှာကြည့်ပြီးအိမ်ပြန်ခဲ့ပါမပြေးပါတော့နဲ့ဆိုပြီးတော့သူကအဲ့လိုအဲဘာခေါ်မလဲစီးယုံတာပေါ့နော်တငယ်ချင်းဆိုတော့နည်းနည်းတော့တွေ့ဝေသွားတယ်အော်ငါတငယ်ချင်းပဲဒါဟုတ်မှာပဲသူပြောတာလည်းမှန်တယ်လေ ဒါတော့ငါတငယ်ချင်းပြောတာဟုတ်မှာပဲတွေးဝေးပြီးတော့သူကတုံဆိုင်တုံဆိုင်ဖြစ်တယ်ဒါပေမဲ့လည်းအကတ်တော့မခံရဘူးအဲ့ဒီလိုအခြေအနေမျိုးမှာခုနကသူ့နောက်ကလိုက်သတိပေးတယ်လို့ဟေးဟောတော့ကတော့မင်းရဲ့တငယ်ချင်းငယ်ပေါင်းကြီးပဲပဲအခုမင်းတငယ်ချင်းစီးဖောက်သွားပြီနော်ဘုရင်တိပြားကြီးကနေပြီးတော့ယာတုပြင်မဲ့နော်စုတွေချမယ်လဲပြောရောအခုသူ့နောက်မှာသူ့ခါမှာဓာပါတယ်မင်းကိုတွေ့ရတင်းချင်းဓာမဆိုင်နော်အမိန်ပေးလိုက်ပြီးပြီမင်းဘာမှတွေ့ဝင်မနေနဲ့ဆက်ပြေးဆိုတော့အပြေးရပြန်မူလားတခါ ရေးရပါတယ်ဗျာရေးရပြန်ပြီသုံးဦးเนาะသုံးမျိုးရှိပြီလိုက်နေတာအဲ့ဒီကနေပြေးပြေးပြေးဘာရဲလို့မဟုတ်ဘူးသူကတော့ပြေးတာပဲเนาะအဲ့တော့ပြေးတော့နောက်သူရှိမှဘာသွားတွေ့လဲဆိုတော့ရွာပြစ်သွားတွေ့တာဘာသွားတွေ့လဲရွာပြစ်ကြီးပါဗျာရွာပြစ်သွားတွေ့တယ်ရွာတော့အပြစ်တော့မကြီးပါဘူးဘာဖြစ်လို့လဲဆိုတော့ဟိုစားတဲ့ပါတာကဟိုဘက်နဲ့ဒီဘက်နဲ့ညှိပြောမှဆိုတော့အဲ့ဒီရွာပြစ်เนาะ abandoned village ခေါ်မှာပေါ့ဒီနေ့ခေတ်ဆိုတော့ abandoned city လို့ပဲအိမ်တွေ6လုံးကျန်ခဲ့တယ်เนาะအိမ်6လုံး အိမ်ချောင်လုံးကြံတော့သူကလည်းဘက်ကစားပြီဆိုတော့ဒီအိမ်နေတဲ့ဗာများရှိမလဲရှောက်ရှာရှိတဲ့အိုးလေးခွက်ကလေးလှောက်ရှောက်ပြီးတော့ဖွင့်ကြည့်ပါမရှိဘူးအထက်မှာဘာမှမရှိဘူးဒါတော့ရှိတဲ့အိုးလေးခွက်ကလေးထဲမှာဘာတွေ့လဲဟမ်ရှိတဲ့အိုးတဲ့ခွက်ထဲမှာဘာတွေ့တယ်လဲလို့ဘာမှမရှိဘူးနော်အဲဘာမှမရှိဘူးအဲ့တော့မရှိတော့အဲ့ဒီလိုမျိုးမရှိတဲ့အတွက်ကြောင့်မလို့ तू ကနည်းနည်းလေးတွေးဝေပြီးတော့မှနော် ဩသူ့စိတ်ထဲမှာတော့ရေကလေးပဲတောက်ရစီတော့ဆိုပြီးတော့အဲ့လိုမျိုးမျောလင့်ကျင်တဲ့ဟောအိမ်တက်လက်ဒီအိမ်တက်လက်နေရှားနေတာတအိမ်မှမတွေ့ဘူးအဲ့လိုတအိမ်တစင်းရှားနေတုန်းကိုနော်ရွာဆိုတော့တောတဲ့တောင်ထဲမှာနော်ဓမြတွေကလည်းရှိတော့မြင့်နေစီးပြီးတော့ဓမြ6ယောက်ကလည်းဝင်းလာတယ်ရွာရွာရွာကိုရောက်ခါနှီးပြီးရွာပေါဝရောက်ခါနှီးမှာနော်အဲ့လိုဖြစ်နေတော့ဓမြဆိုတာကမြင်တဲ့လူကိုတတ်မှာပဲ နော်ဒီရွာမှာဘာရှိမလဲဆိုပြီးတော့ဒါတော့ဒီလူကရွာကလူဖြစ်မဲ့ဒါတော့သူ့တော့တခုတော့ပိုင်လိမ့်မယ်ဆိုတော့ဖမ်းချုပ်ရိုက်နဲ့တတ်ချင်တတ်နိုင်တယ်အဲ့ဒါကိုသိလို့နော်သူ့အကျိုးလိုလားတဲ့ပုံကောကနေပြီးတော့မှဟေးမင်းဘာမှနော်စဉ်းစားမနေနဲ့ရွာထဲကိုဓမြတွေ6ယောက်ဝင်လာပြီနော်အခုနောက်ထပ်ကဘာတွေဝင်လာလဲဓမြ6ယောက်ဓမြ6ယောက်ဒါတော့မင်းပြေးတော့ဓမြတွေ့မင်းတတ်နေလိမ့်မယ်ဆိုတော့အဲ့ဒါနဲ့တခါပြေးရပြန်ဟုတ်ကဲ့ဒါတော့ ဓမြကလည်းလူပြည့်တာမြင်တော့ဒီသူ့နောက်ဘာပါမလဲထင်တော့သူ့လည်းလိုက်တာပေါ့ကဲတော်တော်စဉ်းစားကြည့်စမ်းအခုဆိုသူ့နောက်ကဘယ်နှယောက်ရှိပြီလဲလိုက်နေတာဘယ်နှမျိုးရှိပြီလဲ၅မျိုးပါဗျာ၅မျိုးနံပါတ်1ကနံပါတ်1ကမွေကြီးလေးကောင်ပါမွေကြီးလေးကောင်ဒုတိယကဒုတိယကရန်သူ9ယောက်9ယောက်ရန်သူ9ယောက်နောက်တစ်ယောက်ကနောက်တစ်ယောက်ကငယ်ပေါင်းတငယ်ချင်းငယ်ပေါင်းတငယ်ချင်းပြီးတော့မှအခုလာတာရွာရွာပြက်ရွာပြက်ကလူမမဟုတ်ပဲ ရွာပြက်ကရွာပြက်ပဲအခုဝဲလာတာကဓမြ6ရောက်နော်ဓမြ6ရောက်အေးဓမြ6ကလည်းလူမြင်လို့လိုက်တယ်သူ့ကိုဆစ်ပြီးလိုက်တယ်ဆိုတော့သူ့နောက်မှာအမျိုးအစား၄မျိုးလိုက်နေတာပဲဒါတော့သူကအဲ့ဒါတော့ပိုးပို့ပြီးတော့ကြောက်အားပို့တယ်နော်နောက်ကသတိပေးတယ်လို့လည်းမင်းပြေးတော့ပြေးတော့ဆိုတော့မင်းနောက်မှာအခုငွေတွေလည်းလိုက်တယ်မင်းရန်သူ၅ယောက်ကလည်းလိုက်တယ်မင်းငယ်ပေါင်းကြီးမဲ့တငယ်ချင်းကလည်းဓာထန်လိုက်တယ်အခုဓမြ၆ကနောက်ထပ်ပိုးနေပြန်ပြီဆိုတော့ဟာပြေးလိုက်တာပြေးလိုက်တာအဲ့ဒီလိုနဲ့ပြေးလိုက်တော့ နောက်ပြေးချင်းပြေးနေဘာသွားတွေ့တယ်လဲဆိုတော့တော်တော်ကြီးတော့ရက်ကြောင်ပြေးတော့တော့မြက်ကြီးတစ်စင်းသွားတွေ့တာကန့်လန့်ပြမြက်ကြီးဒါတော့အဲ့ဒီကန့်လန့်ပြမြက်ကြီးရဲ့နှခမ်းကိုရောက်လာတယ်နှခမ်းကိုရောက်လာတော့ဟာမြက်ကြီးလည်းကျဲကြီးပဲမြက်ကြီးလည်းကျဲကြီးပဲဒါတော့ဒီဘက်နှခမ်းမှာနေရတဲ့အခါသူကပြေးသူ့မှာကလည်းပြေးစရာမြေကုန်နေပြီလေဒါတော့အဲ့ဒီမြက်ရဲ့ဟိုဘက်မှာလှမ်းပြီးတော့ကြည့်လိုက်တော့ အာမြင်ရတဲ့အနေအထားကအတော်သားရတာပဲသာသာရရနော်လှလှပပဒီလိုငြိမ်းငြိမ်းချမ်းချမ်းရှိတဲ့ပုံဒီဘက်ကလှမ်းကြည့်ရတယ်လှမ်းမြင်ရတယ်သို့တော်မြစ်ကအကျယ်ကြီးအဲ့ဒီမြစ်ကိုကူးနိုင်ရင်ဒါဟိုဘက်နိုင်ငံဖြစ်သွားပြီဒါတော့ဒီဘက်ကကဒီဘက်နိုင်ငံရဲ့အဆုံးနော်ဒီဘက်ကကဒီဘက်နိုင်ငံရဲ့အဆုံးဒါတော့ဟိုဘက်ကမှကြတော့သူများနိုင်ငံဒီဘက်ကလူတွေသွားလူလာလို့မရတော့ဘူးဒါမြက်ကကန့်လန့်ပြတ်ခံထားပြီးပြီအဲ့ဒီတော့အဲ့ဒီမြက်နှခမ်းမှာသူကနော် အဲနောက်ကရန်သူတွေကိုကလည်းကြောက်ရတယ်နော်ဒီဘက်ကမှရှိနေသေးမြတ်သူ့အတွက်လုံခြုံမှမလားမလုံခြုံပါဗျာမလုံခြုံဘူးအဲ့ဒါကြောင့်မလို့ဒီဘက်ကမှနေရတာကသူ့အတွက်ကအမတန်ရံများတယ်စစ်ကလည်းဇုံနှုံးစနောင်းနဲ့ဒီလူတွေမိမာလားမွေကပဲမိမာလားရန်သူ၅ယောက်ကမိမာလားနောက်ငယ်ပေါင်းကြီးမဲ့တင်ငယ်ချင်းတစ္ဆာပေါက်တဲ့လူကမိမာလားအခုနဓမြတွေပဲရောက်လာမလားအဲ့ဒါလိုမျိုးစစ်ကဇုံနှုံးစနောင်းဖြစ်နေတာဒါတော့မိသွားရင်သူသေးပြီဆိုတော့အဲ့ဒီလိုမျိုးစိတ်ထက်မှာထက်ထိပ်ပြားပြားနဲ့တန်တရာနဲ့ အဲ့ဒီလိုမျိုးရှိနေတော့မှတခါနော်ဒီခုနကသူ့ကျိုးလွယ်လာတဲ့ပုဂ္ဂိုလ်ကမဲဟောဘက်ကန်းကိုရောက်ကူပြေးဒီဘက်ကန်းပါတယ်မလုံးယုံဘူးနော်ဒါတော့ကူးစီရဖောင်နေပါတယ်ဖွဲ့စီရရှာပြီးတော့ကူးအဲ့ဒါလိုမျိုးနောက်ကတိုက်တွန်းတော့အာသူကလည်းပဲအဲ့မှာသတိတွေရမြေကမ်းမှာဟိုရှာတီရှာအဲ့ကြတော့သူကတက်တုံးကြောက်တွေနော်နွယ်တွေတက်တက်ကိုင်းတွေနော်အဲ့ဒါမျိုးတွေတက်ရွက်တွေသွားတွေ့တယ်အဲ့ဒါတွေကိုအကုန်စုစည်း စူးစီးပြီးတော့တုတ်တုံးကြီးတာတွေနဲ့စီစီစီနွယ်တွေနဲ့ချီအပေါ်ကနေပြီးတော့အဲ့ဒါကိုတက်ဖောင်ဖွဲ့တစ်ခုလောက်လူတယောက်စာကောင်းကောင်းလုံလောက်ပြီဆိုတဲ့အခါကျတော့เนาะအဲ့ဒီအပေါ်မှာတခါတည်းမိမိကမတ်တရက်မတ်တရက်ပြီးတော့မှပဲတခါတည်းလက်တချီတွေနဲ့လှော်ရတာပေါ့လေအဲ့ဒါလက်တချီတွေနဲ့လှော်ပြီးတော့သွားတဲ့အခါကျတော့ဒီမြစ်ကြီးရဲ့เนาะထားပါတော့လေးပုံတပုံလောက်ရောက်တဲ့ခါကျတော့သူကနောက်လှည့်ကြည့်တယ်เนาะနောက်လှည့်ကြည့်ပြီးတော့ဒီမြစ်ကဟိုဘက်ကို ဒီလောက်ရောက်ပြီဆိုရင်သူတို့က border ကကြော်နေပြီဆိုတော့သူတို့လိုက်လို့မရဘူးနောက်လှမ်းကြည့်လေးပုံတစ်ပုံတော့လွတ်ခဲ့ပြီနောက်သုံးပုံပဲကျန်တော့တယ်ဟာအာရပါရဆက်လောနော်အာရပါရဆက်လောနောက်မြစ်ကြီးရဲ့ဒီလေးပုံနှစ်ပုံလောက်မှတခါနောက်ပြန်လှည့်ကြည့်ဟာငါမြစ်အလဲကောင်ရောက်ပြီပဲဒါတော့ဟိုဘက်ကတိုင်းပြည်နဲ့ငါနော်ထားပါတော့ဟိုဟိုရှစ်မိုင်ရှိတယ်ဆိုကြပါစို့နော်တခါလောနှစ်မိုင်တခါလောနှစ်မိုင်တယူဇနာမှာရှစ်မိုင်ရှိတာကိုဒါတော့ နောက်ထပ်2မိုင်လောက်ဆိုတော့4မိုင်ရှိသွားပြီ4မိုင်လောက် ရောက်တော့နောက်ကိုလှည့်ကြည့်တယ်အာငါရဲ့အမြင့်လေကောင်ရောက်ပြီပဲဟိုဘက်ကိုဆက်သွားရင်ကနောက်ထပ်4မိုင်မှကျန်တော့ဆက်လောဆိုတော့၄ပုံ၃ပုံရောက်တော့နောက်ကိုတစ်ခါပြန်ကြည့်လွတ်လွတ်ပြီးရှေ့မှာတစ်ပုံပဲကျန်တော့တယ်နောက်ကန်းလဲရောက်တော့ဟာလွတ်ပြီဆိုပြီးတော့မှအဲ့ဒီဖောင်ကြီးထမ်းပြီးတော့ခေါင်းပေါ်တင်သွားကြလို့သေးလားမလိုတော့ပါခင်ဗျာလိုတော့ဘူးလေဖောင်မဲ့ဟုတ်တော့မလားလူကူးလို့ရရင်ပြီးတော့ကန်တက်ပြီးတော့သွားတော့တဲ့မင်းနဲ့ဇာတဲ့တော့ဘာပေါ့မှန်းပြောတာ ဇာတ်ရဲတော့မပါပါဘူးခြေထောက်နဲ့ကန်ထုတ်လိုက်တယ်ပြောတာဟိုးနော်ခြေထောက်နဲ့ तू ကဒီရေရှင်းတဲ့ကိုထိုးလိုက်တာထိုးကန်ပလိုက်တာမလို့တော့ဘူးလေ तू ဒီဘက်ရောက်ပြီပဲအဲ့ဒီခါကျတော့ကန်းပေါ်ကိုတက်ပေါ်ပေါ်ပါပါစိတ်တူတူလက်လက်နဲ့တခါတည်းပြီးကကြမှာအဲ့ဒီကြောက်ရွံ့ထိတ်လန့်စိတ်ပြာပြီးတော့နေတဲ့နော်စိတ်တွေပြေပြီးတော့အနာယူပြီးတော့မှအဲ့ဒီဟောစောစောလေးလုံးကကြောက်ရွံ့ထိတ်လန့်ပြီးပူပန်နေရတဲ့စိတ်တွေဆန့်ကျင်ဘက်ငြိမ့်ပြီးအေးတဲ့နော် စိတ်ငြိမ်းချမ်းမှုလေးကိုအေးအေးဆေးဆေးကလေးတခါတည်းအဲ့ဒီမြို့ကြီးတဲ့ကိုဝမ်းပြီးတော့ပြတ်တက်ကြီးပေါ်မှာတက်ပြီးတော့အဲ့ဒီပြတ်တက်ကြီးပေါ်မှာအနာယူတယ်တဲ့နော်အဲ့ဒီအနာယူအနာအနာယူတဲ့ပုံကိုကြတော့သူကအဲနော်တစ်ဖက်နိုင်ငံကိုရောက်သွားတဲ့အတွက်သူ့ကိုနာမည်တစ်လုံးထပ်တိုးလိုက်တယ်နော်စောစောကခရမင်နယ်ပေါ့နော်ပြစ်မှုကျူးလွန်ထားသူအခုကြတော့ဗြဟ္မဏတဲ့နော်ကင်းလွတ်သူတဲ့နော်ကင်းစင်သူတဲ့ဖြစ်သွားပြီဒါစောစောတော့ကတော့ခရမင်နယ်နော်ပြစ်မှုကျူးလွန်သူ ဟိုဘက်နိုင်ငံတော့ကဒီဘက်နိုင်ငံရောက်တော့အဲ့ဒီနာမည်ရှိသေးလားမရှိတော့ပါဗျာမရှိတော့ဘူးဘာမှမဆိုင်တော့ဟိုဘက်တဲ့ဟိုဘက်နိုင်ငံနဲ့ဒီဘက်နိုင်ငံကြီးဟောအဲ့ဒီလိုမျိုးဒါတော့ဟိုဘက်နိုင်ငံရဲ့နော်ဘုံနှံပြတ်တက်ကြီးပေါ်ကိုတက်ပြီးတော့အဲ့ဒီဘုံနှံပြတ်တက်ကြီးပေါ်မှာစိတ်လက်အဲခြေလွတ်လက်လွတ်နော်အဲစိတ်လက်ပေါ်ပါစွာခြေလက်တွေဆန်းပြီးတော့မှ သူ့ရဲ့တစ်ဖက်နိုင်ငံကိုရောက်လို့ငါတော့ငိမ့်ပြီးဟေးအေးပြီးဟေးလွတ်ပြီးဟေးဆိုတဲ့စိတ်နဲ့နော်အဲ့ဒီဟာကိုခံစားလိုက်တာဟုတ်တယ်မို့လား relax လုပ်ပလဲအပန်းဖြေလိုက်တာပေါ့အဲ့ဒါဟာဥပမာပဲတဲ့နော်အဲ့ဒါတော့သူ့ကိုအဲ့ဒီချိန်မှာဟိုဘက်ကန်းကိုရောက်တော့ဒီဘက်ကန်းမှာလောက်ခဲ့တဲ့အပြစ်တွေမှန်သမျှသည်ဟိုဘက်ကန်းကိုရောက်တော့အပြစ်ပါသေးလားမပါတော့ပါဗျာအဲခင်ဗျားတို့က extradition လုပ်ရင်ရပါတယ်လို့မပြောနဲ့အခုကအဲ့အဲ့ဒီခေတ်တုန်းက extradition မရှိဘူးနော်ဖမ်းပြီးတော့မှကျွလွန်ခဲ့တဲ့နိုင်ငံကိုပြန်ပို့တာမရှိဘူးဟဟလားဒါတော့ဥပမာတဲ့အတိုင်းပဲလက်ခံလိုက်တော့ဟိုဘက်မှာသူအေးအေးဆေးနေသွားပြီလို့မှဒါတော့ကောင်းပြီ ဒါကဥပမာပေါ့နော်ဥပမာဟောဘကန်းကိုရောက်တော့သူကအပြစ်ရှိတဲ့လူသားမဟုတ်တော့ဘူးအပြစ်ကင်းစင်တဲ့ဗျမနဒါတော့ဗျမနဆိုတာကအိန္ဒိယမှာသူတို့အမျိုးတွေကဖြူစင်တယ်မြင့်မြတ်တယ်စင်ကြယ်တယ်လို့အယူရှိတယ်ဒါကြောင့်မလို့ဒါဗျမနတွေမှာတော့သူတို့ကတော့အခြားခြားသော လူတန်းစားတွေနဲ့ဆိုင်ဗြဟ္မဏအတန်းစားတွေကဗြဟ္မာကြီးကခံတွင်းကနေမွေးကြလို့တန်ရှင်းစင်ကြယ်တယ်လို့ယူဆလို့အဲ့ဒီစကလုံးကိုသုံးပြီးတော့မြတ်စွာဘုရားဥပမာပေးလိုက်တာနော်သူစင်ကြယ်သွားပြီတဲ့အပြစ်မရှိတဲ့လူသားဖြစ်သွားလို့ပြောတာနိုင်ရှင်ပြောတာဒါတော့ဒါကဥပမေယပဲဥပမေယဥပမာဏပဲပြောတာဥပမာဏဆိုတာနော်နှိုင်းရှင်ပြပေးတာသူ့ရဲ့ပြောခြင်းနဲ့ဟိုဘက်ကဥပမေယပါဠိလိုကြတာဥပမေယဆိုတာအနှိုင်းခံပုတ်တယ်နော်အနှိုင်းခံတဲ့ဟာတွေကဘာတွေကို ပြောခြင်းလို့လဲဆိုတော့မြတ်စွာဘုရားကဒီအာထုတ်ဆဲယောဂီတွေကိုရည်စူးပြီးတော့နော်အာထုတ်ဆဲယောဂီတွေနဲ့အခုနကအပြစ်ရှိတဲ့လူသားနဲ့ဥပမာပေးထားတယ်နော်အာထုတ်ဆဲယောဂီတွေကဒီဒီဘက်နိုင်ငံထဲမှာရှိနေတာမဟုတ်လားနော်ကိုကလောကီဘက်နိုင်ငံလေဒီဘက်ကန်းဆိုတော့လောကီဆိုကြပါစို့လောကီဘက်ဆိုတော့ဒီဘက်အချမ်းဒီဘက်နိုင်ငံမှာရှိနေတဲ့အတွက်ကြောင့်မလို့မိမိတို့ဒီ ဟောဒီခန္ဓာကြီးနဲ့ခန္ဓာ၅ပါးနဲ့ဘဝတိဆောက်ထားတဲ့ခါကျတော့ဟောဒီခန္ဓာ၅ပါးယုံနာ၅ပါးရှိနေခြင်းဒီပင်လင်ဒါအပြစ်ရှိတဲ့လူသားလိုဖြစ်သွားတာအပြစ်ရှိနေတဲ့လူလိုဖြစ်နေတာဒါတော့အဲ့ဒီအခုနကထောင်ချအဲမွေမွေကြီး၄ကောင်ထိမ့်ခိုင်အဲမွေကြီး၄ကောင်ကိုအထိမ့်ခိုင်းထားတဲ့ဇုကိပါပေါ့နော်သူ့ကိုအဲဘာနဲ့ဥပမာပေးတယ်လဲဆိုရင်ယောဂီနဲ့ဥပမာပေးတယ်ဒါတော့ သူ့ရဲ့အကျိုးကိုလိုလားတဲ့ပုံကိုကနေပြီးတော့မဲအဲ့ဒီမွေကြီးလေးကောင်ကိုထိမ့်သိမ့်မယ်ဆိုလို့ရှိရင်တော့မဲမွေပေါက်လို့သေးလိမ့်မယ်ဆိုပြီးတော့သူ့အကျိုးလိုလားတဲ့သူကနေအဲ့ဒီမွေကြီးလေးကောင်ရှိတဲ့နေရာတွေထွက်မပြေးခိုင်းဘူးလားပြေးခိုင်းပါဗျာထွက်ပြေးခိုင်းတယ်ထွက်ပြေးခိုင်းတယ်ဒါတော့အဲ့ဒီယောဂီအဲအဲ့ဒီထွက်ပြေးခိုင်းတဲ့အဲမွေထိန်သူဒီယောဂီနဲ့တူတယ်တဲ့နော်ယောဂီကဘာနဲ့တူလဲဆိုမွေထိန်နဲ့တူတယ်ဘာနဲ့တူလဲမွေထိန်နဲ့တူတယ်မွေထိန်နဲ့တူတယ်နော် မွေတင်းကလည်းမသိတဲ့ခါကျတော့ဒီမွေကြီးတွေနေနေရတော့သဘောကျပြောနေသလိုပဲယောဂီကလည်းပဲကိုယ်ခန္ဓာကိုယ်ဘွားလေးရတဲ့ခါကျတော့ကိုယ်ခန္ဓာလေးကိုယ်ဘွားလေးနဲ့ပဲဒါပြောနေတာပဲမှန်ကဒါတော့ဒီခန္ဓာကိုယ်မှာအဓိကတိဆောက်ထားတာကတဲ့နော်ဓာတ်ကြီးလေးပါးနဲ့အမာခံတိဆောက်ထားတာဘာနဲ့တိဆောက်ထားတာလဲဓာတ်ကြီးလေးပါးနဲ့တိဆောက်ထားတာပါဗျာအေးဓာတ်ကြီးလေးပါးနဲ့မွေကြီးလေးကောင်နဲ့တူတယ်နော်မွေကြီးလေးကောင်မှာတကောင်ကောင်ကပေါက်တတ်ရင်သေစေနိုင်တယ်မသေးတော့သေမလောက်ခံရမယ် ဒီတိုင်းမဲ့ဓာတ်ကြီးလေးပါးနဲ့အမာခံထားပြီးတော့ခန္ဓာကိုတိဆောက်ထားတာဖြစ်တဲ့အတွက်ဟောဒီတိဆောက်ထားတဲ့အမာခံဓာတ်ကြီးလေးပါးသည်နော်တဘာဘာဖောက်ပြန်သွားရင်နော်တဘာဘာဖောက်ပြန်သွားရင် လူတွေဒုက္ခမရောက်ဘူးလားရောက်ပါတယ်ခင်ဗျာရောက်တာပဲရောက်တာပဲနော်ဒါတော့မာတောင်းပြီးတော့မှလှုပ်မရပြုတ်မရကြောက်တုံးကြီးတွေလူယောဂတွေတွေလည်းမတွေ့ဘူးဘူးလားတွေ့ဘူးပါတယ်ခင်ဗျာအဲတွေ့ဘူးတာပဲနော်အာခန္ဓာကိုယ်မှာတခါတည်းအရေးပျော်ပျော်ကြလာမှုတဲ့ချွေးတွေရွှဲတာမျိုးသလိုနော်တခါတည်းအရေးတွေတလဟောထွက်နေတဲ့ယောဂတွေမျိုးလည်းမရှိဘူးလား ရှိပါတယ်ဗျာမာတောင့်နေတဲ့ယောဂတဲ့ဆိုတာဘသူတက်ဖောက်ပြန်ခံလဲရတာဘသူဘသူဝိစရမွေကတ်ခံရတယ်ခေါ်တယ်အရေးတချွဲချွဲနဲ့ဟိုကထွက်ဒီကထွက်ထွက်နေတဲ့အခါကျတော့အာဘောမွေကတ်ခံရတာဟုတ်ရဲ့လားချိုးကြတာအမလေးပူလိုက်တာပူလိုက်တာနဘူးကစားခြေဆုံးရေခဲတုံးနဲ့ရိုက်မထားဘူးလားမှန်ပါဗျာအဲ့ဒါဒေဇောမွေကတ်ခံရတာတဲ့နော်တချို့ကြတော့လည်းခန္ဓာကိုယ်ကြီးတွေဖောင်းကာတက်ကြွပြီးတော့မှတခါတည်းအဲ့ဒါလူကြီးပွားဖောင်းနေတာကြမတွေ့ဘူးလား တွေ့ဥပါတယ်ခင်ဗျအဲအဲ့ဒါတွေကြတော့ဝါရောမွေကက်ခံရတာတဲ့အဲ့ဒါဝါရောဒါတော့ခန္ဓာကိုယ်ရဲ့အမာခံအဲ့ဒီဓာတ်တွေကဖောက်ပြန်ရင်နော်လူတွေခါသေးစေမွေကက်ရင်သေးစေနိုင်တယ်လို့ဓာတ်တစ်ပါးပါဖောက်ပြန်လဲသေးစေနိုင်လို့မွေကြီးလေးကောင်နဲ့ဓာတ်ကြီးလေးပါနေတူပါတယ်တဲ့နော်နောက်တစ်ခုရန်သူ9ယောက်နော်သူ့နောက်ကလိုက်လာတဲ့ရန်သူ9ယောက်ဆိုတာဘာနဲ့တူတယ်လဲဆိုရင်အခုရှိနေတဲ့ခန္ဓာ9ပါးနဲ့တူတယ်ရန်သူ9ယောက်ကဘာနဲ့တူလဲ ခန္ဓာ၅ပါးနဲ့တူပါတယ်ခင်ဗျာအဲခန္ဓာ၅ပါးဆိုတော့ဥပါဒါနဲ့ခန္ဓာလို့မှတ်လိုက်ပေါ့နော်ခန္ဓာ၅ပါးမှာဥပါဒါနဲ့ခန္ဓာလို့ဒါတော့ဟောခုမှသတိရတယ်နော်လူရုပ်ဖြောက်ပြီးတော့မှစာရုပ်ကလေးတင်လိုက်ကြတော့ပေါ့ကဲဒါပိုးမလွယ်ဘူးလားနည်းနည်းကြည့်ရတယ်ပိုရှင်းတယ်နော်ဒါတော့လူကတော့တည်ပြီးသားဆိုတော့လူကြည့်စရာမလိုတော့ပါဘူးနော်ဒါပိုလွယ်တယ်နော်အဲ့ဒါလေးနဲ့ကြည့်လိုက်ကြစို့ ဒါတော့ရှင်းရလားဖေမမြင်ရဘူး။ဩမရှိမရှိရအောင်။ Okay okay ။ Sorry ။ဟုတ်ပြီ။မြင်ရပြီလား။ဟာ sorry ။မြင်ရပြီလား။မြင်ရသလား။မြင်ရပါပြီဖေ။ဟုတ်ပြီ။နော်အဲ့ဒါလေးအဲ့ဒါလေးနဲ့သွားကြစို့ဒါပိုရှင်းတယ်နော်။ဒါတော့ မွေးကြီးလေးကောင်ကဓာတ်ကြီးလေးပါးနဲ့တူးတယ်နော်ဟောဒီရန်သူ၅ယောက်ကခန္ဓာ၅ပါးနဲ့တူးတယ်အဲ့ဒီခန္ဓာ၅ပါးကိုဥပါဒာနဲ့ခန္ဓာလို့မှတ်ထားစမ်းပါဘာခန္ဓာလဲဥပါဒာနဲ့ခန္ဓာပါဗျာအဲဥပါဒာနဲ့ခန္ဓာဆိုတာကသူကဝိပဿနာရှုတဲ့ခါကျတော့ဥပါဒာနဲ့ခန္ဓာကိုရှုတာကိုနော်ယူဒီလောကုတ္တရာခန္ဓာတွေကြတော့မရှုတော့ဘူးလောကီဘက်မှာရှိနေတဲ့တဏှာဒိဋ္ဌိနဲ့ဆွဲလန်းနိုင်တဲ့ဥပါဒာနဲ့ခန္ဓာကိုရှုတာ ဒါကြောင့်မလို့ခန္ဓာ၅ပါးဆိုပေမဲ့ဒီနေရာမှာနော်ဥပါဒာနဲ့ခန္ဓာလို့အဲ့ဒါလေးတိုးမှတ်ပါနော်ဒါတော့အဲ့ဒီယံသူ၅ယောက်ဒီခန္ဓာ၅ပါးနဲ့တူပါတယ်ဥပါဒာနဲ့ခန္ဓာ၅ပါးနဲ့တူတဲ့နောက်တစ်ခါနံပါတ်၄ကမတူတဲ့လေဥပမာဘက်ကအတွင်းယံသူပါဗျာအတွင်းယံသူဆိုတာတငယ်ချင်းငယ်ငယ်ချင်းပြောတာနော်အန်တောစရတဲ့ပါဠိလိုအန်တောစရဆိုတာနှစ်ယောက်ရားမှာအတူတူ level ဖက်ပြီးတော့ကြီးလာကြတာထမရေတောက်လို့ခေါင်းခေါက်လို့ဆိုတဲ့ဟာလေ အဲ့ဒါလိုမျိုးတယောက်နဲ့တယောက်11ဖက်ပြီးတော့ကြီးလာခဲ့တဲ့တငယ်ချင်းမျိုးဒါပေမဲ့ယာရုနဲ့ပတ်စံနဲ့ပေးလိုက်တော့သူကနော်အတွင်းတငယ်ချင်းအဆက်ကနေအတွင်းရန်သူဖြစ်သွားတာလောကသဘာဝနော်ကြောက်စရာကောင်းတယ်ယာရုတို့ပတ်စံတို့ကလူတငယ်ချင်းနှစ်ယောက်ကိုခွဲပစ်လိုက်တာဒါကြောင့်မလို့သူ့ကိုမိတ်ဆွေအရင်ကနေပြီးတော့အတွင်းရန်သူဖြစ်သွားတာအဲ့ဒါတော့အတွင်းရန်သူကနောက်ကလိုက်လာတယ်နော်လိုက်လာတဲ့အတွင်းရန်သူနဲ့ဘာနဲ့တူတယ်လဲဆိုရင်ညာဘက်ချမ်းကနန္ဒီရာဂနဲ့တူတယ်တဲ့ဘာနဲ့တူပါလဲဗျာ နန္ဒီရာဂနဲ့တူပါတယ်ခင်ဗျာနန္ဒီဆိုတာကနှစ်သက်တာရာဂဆိုတာကဆွဲလန်းတာနော်ဒါတော့နှစ်သက်ဆွဲလန်းတယ်ဆိုတော့လောဘတဏ္ဍပြောတာပါနော်ဒါတော့နန္ဒီတလုံးရာဂတလုံးအဲ့ဒီစကလုံးလေးမကြားဘူးကြားဘူးလားကြားဘူးပါတယ်ခင်ဗျာဘယ်နားမှာပါတော့ဟိုတရားရှိမှပြီးတော့မက်တု၁၀ပါးထဲမှာနန္ဒီပါပါတယ်အာနည်းနည်းဝေးတယ်နည်းနည်းဝေးတယ် နော်ကျန်တဲ့လူတွေမိုက်ဖွင့်ပေးပြီးတော့ဆက်ရင်ကောင်းမထင်နဲ့နန္ဒီရာကဇကလုံးလေးရွတ်လိုက်ကြတာဝါဇူလာပြည်နေတွေမှာဓမ္မစကြာမှာပါဩပေါ်လာပြီဓမ္မစကြာဟုတ်တယ်လေနန္ဒီရာကသာကတာတတရာတတရာဘိနန္ဒီနီမတက်တယ်ပြောတယ်ရိပ်မိပါအဲအဲ့နန္ဒီရာကပြောတာနန္ဒီနှစ်သက်တာနော်ရာကဆွဲလန်းတာနှစ်သက်ပြီးဆွဲလန်းတယ်အမှန်ကတော့လောဘပြောတာသို့သောစကလုံးလေးတွေကအဲ့ဒီလိုဖြစ်ပုံလေးတွေကိုနော် ဟိုစကလုံးတစ်လုံးနဲ့တစ်လုံးစဉ်းစားမြင်ပေါ့နော်အဲ့လိုသွားတာအမှန်တော့လောဘတဏှာပြောတာဒါတော့ဒီယောဂီဆိုတဲ့အတိုင်းပဲသရဝါတွေပဲပြောကြပါသူပြယောဂီပဲဆိုဆိုသရဝါပဲပြောပြောတတ္တဝါတွေကဘဝစကလေးကတည်းလို့အဲ့ဒီအဲ့ဒါလေးနဲ့စတာလောဘကိုယ်ဘဝလေးကိုနှစ်သက်လိုချင်တတ်မြတ်တာကနေပရိသန်တွေစိတ်ရောက်ရောက်ချင်းဖြစ်ပြီးပြီးချင်းနောက်ထပ်ဒုတိယပေါ်လာတာကအဲ့ဒီလောဘတဏ္ဍာပဲဘဝတဏ္ဍာပေါ်တာ ဒါတော့ဗိုက်ထက်ကမထွေသေးဘူးအရေးတောင်မှတိတိလေးအကောင်းလောက်အဖျားလေးရဲ့ထိတ်ကလေးလောက်တောင်မှရှိမှာမဟုတ်ဘူးတကယ်ကိုမှအမတန်ဒီအပင်ရင်တကိုးရတဲ့ပုံကိုယ်တွေပဲမြင်နေတဲ့အဆင့်နော်ဒါတော့ရန်တာလည်းမမြင်ဘူးတကိုးပင်ရင်ရမှမြင်နေတာအမိဘက်ကလေးတက်မှာဒီနေ့မှအခုမှရောက်တာအခုရောက်ရောက်ပြီးတဲ့နောက်တစ်ခါနောက်စိတ်တစ်ခုဖြစ်တယ်အဲ့ဒါကဘဝဘဝကိုတတ်မြတ်တဲ့လောဘတဏှာဆိုတော့ကြည့်ပါလားလို့အဆက်အမုံအမွားတောင်မရှိသေးတဲ့အချိန်ကစပြီးဘဝစခဲ့တာအဲ့ဒီအချိန်ကစသူပါလာတာ ငယ်ပေါင်းကြီးဘက်ကတော့ဓာတ်တစ်တောင်ငယ်တော့ကမပေါင်းကျင်နေတော့ဟုတ်လားငငယ်ရစာပေါင်းတယ်ဆိုတော့အပြင်တောင်မထွက်ရသေးဘူးအတွင်းထဲအစာပေါင်းခဲ့ရတာအပြင်လဲရောက်ရောဓာရ6ပါးနေပြီးတော့မြင်းသမျှကြားသမျှနန်းသမျှစားသမျှထိသမျှတီးသမျှအကုန်လုံးသူကကြိုက်ကြိုက်ကြိုက်ကြိုက်ကြိုက်ကြိုက်သွားတာဒါတော့နန္ဒီရာဂဆိုတာတခြားမဟုတ်ဘူးမိမိဘဝမှာနော်ဒီဟိုမွေများပတ်တယ်လို့ရဲပြီးတော့ထွက်လို့မရအောင်တဏှာတွေနဲ့ရစ်ပတ်ထားတာတဏှာတွေနဲ့ရစ်ပတ်ထားတာ နော်အဲ့ဒါတော့အဲ့ဒီဟာကငငယ်တုန်းကတည်းလို့ကို့ဘဝစဘဝရေလို့စစချင်းကတည်းလို့ဒါကဟိုတန်တရားအစမဟုတ်သေးဘူးတဘဝတဘဝပြောတာတဘွားတိုင်းဘွားတိုင်းမှာအစကတည်းလို့တခါတဲ့ကိုနဲ့တူတူပါလာခဲ့တာအမှန်တော့ကိုရဲ့သူရဲ့ငါရဲ့ဆိုတော့မရှိပါဘူးဘဝပဲပြောကြပါစို့ဒါကြောင့်မလို့ तू နန္ဒီရာကဘာနဲ့တူတယ်လဲဘဝအာဟိုဥပမာဘက်ကနန္ဒီရာကဘဝတဏအဲဘဝတဏကဟိုဘယ်ဘယ်ချမ်းကဘသူနဲ့တူတာတော့ဥပမာဘက်ကသမင်းရံသူနဲ့တူပါလေအဲ တကယ်တမ်းကတော့သူကတော့ငယ်တင်ငယ်ချင်းပဲသို့တော်လဲဇလန်းနဲ့အရာကတော့ငယ်တင်ငယ်ချင်းကတစ္ဆာဖောက်သွားတာတစ္ဆာဖောက်တော့အခုတော့ရန်သူဒါတော့အသွင် အမြင်အားဖြင့်အမြင်အားဖြင့်တငယ်ချင်း နော်အတွင်းအနှစ်သာရကနေကြည့်တဲ့ခါကျတော့ तू ကအခုဘာဖြစ်နေလဲရန်သူပါဗျာရန်သူရန်သူနော်ရန်သူပေါ့တဏှာကမလွတ်တာကိုယ့်အတွက်ဒါကောင်းတာလားလို့ဟမ်မကောင်းဘူးလေမကောင်းတော့ရန်သူပေါ့သို့တော်လည်းပဲအမှန်ပြောတာပြောရတာဗျာသူလေးရှိမှလည်းနေပြောတာ နော်ဘာရှိမှနေပြောတာလဲနန္ဒီရာကအဲတရားနာတဲ့သူတွေအကုန်လုံးမှတ်တာကျုပ်တော့အခုပြောပြီးတော့ဘယ်နေရာ ရောက်ရောက်သဘောလေးကြပြောလက်ခံနေနိုင်တယ်ဆိုတာအဲ့ဒီရောက်တဲ့နေရာရတဲ့ဘုရားဖြစ်ခြင်းတဲ့နေရာဖြစ်တတတတတဗိဒန္တိနေတဲ့ရောက်တဲ့ဘုရားရောက်တဲ့အာယုံရတဲ့အနေထားလေးနဲ့နှစ်သက်သဘောကျလက်ခံနေနိုင်တာအဲ့ဒါလေးပဲအဲ့ဒါလေးတစ်ခုကြောင့်နေနိုင်တာလက်ခံနိုင်တာ ဒါတော့အဲ့ဒါဒါမရှိရင်ကျုပ်တို့ထွက်ဟိုတဲ့ဘဝတွေကထွက်သွားတာကြာလာပြီနိဗ္ဗာန်ရောက်တာကြာလာပြီလို့ပြောတာဒါတော့နိဗ္ဗာန်မရောက်သေးတာဘယ်သူကြောင့်လဲဒီနန္ဒီရာကကြောင့်နန္ဒီရာကကြောင့်သူဆွဲထားတာသူဆွဲထားတာနော်ဒါတော့ထားအသေးစိတ်ကြမှာအဲ့ဒါတွေလာမယ်နော်အခုတော့ဒါအနိုင်ရှင်ဟိုဘက်ဒီဘက်နိုင်ရှင်အောင်နေမယ်နော်သူတို့ကိုရှုခွတ်ထဲကြတော့ဒါအသေးစိတ်လာမယ်ဒီညကဟိုဘက်ဒီဘက်နော်နှစ်ခုရှင်ပြယုံလေးပဲရှိသေးတယ်ကောင်းပြီနောက်ကနေပြီးတော့အတွင်းရန်သူကလိုက်လာလို့နော် ဒီမွေဒင်းယောက်ျားကဆက်ပြေးရသလိုပဲနော်အဲ့တော့နောက်ကနေပြီးတော့မှလည်းပဲသူ့အကျိုးလိုလားတဲ့အဲအကျိုးလိုလားတဲ့ပုဂ္ဂိုလ်ကနောက်ကနေပြီးတော့မှမင်းနောက်ကမင်းရဲ့တငယ်ချင်းကတငယ်ချင်းက ရုပ်ဖြောက်ပြီးတော့အခုရန်သူဖြစ်နေပြီမင်းဘာမှအေးအေးဆေးဆေးမနေနဲ့ဆက်ပြေးလို့ပြောတော့တတိတိရပြီးတော့အဲ့မှာဆက်ပြေးတယ်ဆက်ပြေးတော့ရွာမှာအဲလမ်းမှာရွာပြက်သွားတွေ့တယ်လူမရှိတော့တဲ့ရွာရွာထဲမှာကြည့်လိုက်တော့အိမ်6လုံးရှိတယ် ရွာထဲမှာကြည့်တော့အိမ်6လုံးရှိတယ်တဲ့အဲ့ဒီရွာပြစ်ထက်ကအိမ်6လုံးဟာဥပမေယလို့ခေါ်တဲ့အနိုင်ရှင်ခံဖို့ဘက်ကနေကြည့်မယ်ဆိုလို့ရှိရင်ဒွါရ6ပါးဘာ6ပါးလဲဒွါရ6ပါးပါဗျာဒွါရ6ပါးဆိုတော့မျက်စိနာနာလျာကိုစိတ်နော်လျာကိုစိတ်ဒါအတွင်းဘက်ကရှိတာဒါတော့သူက6 internal sense basis ပေါ့နော်6 internal sense basis အတွင်းအာယတနာ6ပါးလို့ပြောတာနော်ဒါတော့မျက်စိနာနာလျာကိုယ်စိတ်အတွင်းဘက်ကပတ္တရ6ပါးကအတွင်းအာယတနာ6ပါး base 6ခုခေါ်တယ်နော်အဲ့ဒါတော့အဲ့ဒါကရွာထဲမှာရှိတဲ့ရွာအိမ်ပြည့်6လုံးနဲ့တူတယ်နော်ရွာပြည့်ထဲမှာရှိတဲ့အိမ်6လုံးနဲ့တူတယ်နောက်တစ်ခါဒုတိယကအဲ့ရွာပြည့်ထက်ကိုဝင်လာတဲ့နောက်ကနော်ဓမြ6ယောက်ကြတော့ဘာနဲ့တူသလဲဆိုရင်အာယုံ6ပါးနဲ့တူတယ်တဲ့ဘာနဲ့တူလဲ အာယုံ6ပါးပါဗျာအာယုံ6ပါးကရူပါယုံတတ္တာယုံကန္တာယုံရတ္တာယုံဖုဒ္ဓဘာယုံဓမ္မယုံမြန်မာလို့ဆိုရင်တော့အစဉ်အတန်အနံအယတာအတွေ့အထိနော်စေကုကြံစည်မှုပေါ့နော်ကြံတွေးစိတ်ပေါ့ဒါတော့အပေါ်ကဟာကအာဒွါရ6ပါးပတာရ6ပါးအတွင်းဘက်ကဒါကြတော့အပြင်ဘက်ကဒါကြောင့်မလို့သူက6 external sense basis နော် အပြင်အာယတနာ6ပါးတဲ့အဲ့ဒါကပတာရ6ပါးကြတော့အတွင်းအတွင်းအာယတနာ6ပါးလို့လည်းခေါ်တယ်ဒီနေရာမှာတော့ द्वार လို့သုံးထားတယ်နော်ဒါတော့ द्वार 6ပါးနော်အာယုံ6ပါးအာယုံ6ပါးကအပြင်ဘက်ကအစင်တန်အရာသာအတွေ့အထိစေကုချမ်းစီစိတ်အတွင်းဘက်မှာရှိတာကမျက်စိနားနားလျှာကိုယ်စိတ်ပတာရ6မျိုးနော် द्वार 6မျိုးအဲ့ဒါရှိပါတယ်ဒါတော့ द्वार 6ပါးကဓမြ6ရောင်းနဲ့တူတယ်တဲ့ဒါကြောင့်မလို့မိမိတို့ မိမိတို့ရဲ့စိတ်ထဲမှာရှိနေတဲ့တည်ငြိမ်မှုကလေးတွေကောင်းတဲ့စိတ်ကလေးတွေကိုကဲအဆက်အတန်အနံ့ရတာနော်စတဲ့အပြင်ဘက်ကအာယုန်နေနေတွေ့တော့ပါမသွားဘူးလားပါပါတယ်ဗျာပျောက်မသွားဘူးလားပျောက်ပါအေးအဲ့ဒါပျောက်သွားတာဓမြတိုက်တာဓမြတက်ခါတာဓမြတက်ခါလည်းမသိလားမသိပါဗျာပျော်ပျော်ပေါ့နန္ဒီတာကနေနေတာပဲဘာပူစရာလိုလဲဘသူနဲ့နေကြတာလဲနန္ဒီရာကဒါကြောင့်မလို့ အာယုံ6ပါးကတရဝရရဲ့အတွင်းမှာရှိနေတဲ့မျက်စိနာနာလျှာကိုစိတ်ဆိုတာတကား6ပေါ်ကနေဝင်ဝင်ပြီးတော့နော်ဒီလူတွေကိလေသာပွားအောင်တည်နေတဲ့စိတ်တွေမတည်အောင်နော်ကိလေသာတွေဘက်ကပွားအောင်လို့ကောင်းတဲ့ဟာတွေကိုယူယူသွားတာတိုက်တိုက်သွားတာဓမြဆိုတာမျိုးရှိတာလေးကိုတိုက်ထုတ်သွားတာမဟုတ်လားမှန်ပါဗျာအဲ့ဒီလိုပဲတဲ့ဒွါရ6ပါးတကား6ပေါ်ကနေဝင်ဝင်ပြီးတော့အာယုံ6ပါးကဝင်ဝင်ပြီးတော့သူဟာ ဒီမိမိတို့မှာရှိနေတဲ့တတိတွေတမာတိတွေပညာတွေကုသိုလ်တွေကောင်းမြတ်တဲ့တရားမှန်သမျှတွေသူနေလဲတွေ့ရောပြက်ကြရောကံဒါတော့အာယုံဘက်ပါမသွားဘူးလားပါပါတယ်ဗျာဟာကောင်းလိုက်တာအမလေးလှလိုက်တာလှမလှဟာအခုချိန်မလေးပြောမနေနဲ့ခရစ်စမတ်ပြီးကစားလေးဈေးတွေကချတော့ငါဝယ်ကျင်လိုက်တာကြော်ညာတွေလည်းကောင်းသလိုနော်20%ကနေပြီးတော့90% discount ပေးတယ်အမလေးအလကားရောက်မှလောက်မယ်နီးပါကြော်ညာတွေ့လိုက်တာနဲ့လူချေစက်ကမပေါက်ဘူးလားဟုတ်ပါဘူးလောဘတွေလောဘတွေလောဘတွေ နော်အဲ့ဒါစပြီးတော့မှဓမြတိုက်နေပြီအဲကောင်းတယ်ငါဝက်လိုက်ပါဦးမယ်ဆိုတာအဲ့ဒါနော်အာယုလေးသဘောကျကြတော့နော်ပါသွားပြန်ရောပတ်စံလေးလည်းပါစိတ်ကလေးကုသိုလ်လောဘလောဘဖြစ်ပြီဆိုကြတဲ့လို့နော်ကုသိုလ်စိတ်ကပါမသွားဘူးလားပါပါတယ်ခင်ဗျာကုသိုလ်စိတ်ဆိုတာအေးချမ်းတဲ့စိတ်ပေါ့နော်မလိုချင်တဲ့သဘာဝလေးတွေရှိကြပါတယ်ဒါတော့မမြင်ခင်ကအဲ့ဒီကြော်ညာထဲမှာပြတဲ့ပစ္စည်းကိုလိုချင်တဲ့လောဘရှိလားမရှိပါဘူးခင်ဗျာမရှိဘူး TV ပေါ်မှာလိုချင်စရာအကောင့်လှလှပပနဲ့ကြော်ညာတွေအကောင့်ဈေးတွေကချတာမလို့ပြောမနေနဲ့80ရာခိုင်နှုန်း80ရာခိုင်နှုန်းဆိုတော့ဟောအဲ့ဒီပစ္စည်းရဲ့အဲ့ဒီဈေးရကကိုကိုတခါတဲ့ဟာမလစ်နေဝယ်ဟက်ဝယ်ဟက်ဒီချိန်လေးဝယ်ထားမှဆိုပြီးတော့အဲ့လိုစိတ်ထက်ဖြစ်မလာဘူးလားဖြစ်ပါတယ်ဗျာဖြစ်လာတော့မြင်လိုက်တာနဲ့စောစောကမရှိတဲ့လောဘပေါ်မလာဘူးလားဗျာပေါ်လာပါတယ်ဗျာဒါတော့စောစောက လောဘရဲ့ဆန့်ကျင်ပဲအာလောဘလောဘမရှိဘူးပေါ့နော်ဒါတော့အာလောဘဆိုတဲ့စိတ်ကလေးကပျောက်မသွားဘူးလားပျောက်သွားပါတယ်အဲ့ဒါအခိုးခံလိုက်ရတာဓမ္မတက်ခံလိုက်ရတာပဲ အဲ့ဒါဓမြတက်ခံလဲရတခေါ်တယ်အဲဓမြတက်ခံလဲမှမသိဘူးဟလားဒါကနော်နောက်ပိုင်းကျမှအကျယ်ပြောကြတာပေါ့နော် ကောင်းပြီဒါကဓမြ6ဆိုတာဘယ်သူနဲ့တူလဲဆိုရင်အာယုံ6ပါးနဲ့တူတယ်အာယုံ6ပါးကဘယ်သူတွေလဲဗျာဓမြ6ဦးအဲသူအတန်အနံ့အရတာတွေးကြည့်စရာကြံတွေးစရာဟွန်းဟွန်းသူတို့ကဘာနဲ့တူလဲဆိုတော့ ဓမြ6ယောက်နဲ့ဓမြ6ယောက်နဲ့တူတယ်တဲ့မိမိတို့မှာရှိထားပိုင်ဆိုင်ထားတဲ့စိတ်ကောင်းစိတ်မြတ်ကလေးတွေကုသိုလ်လေးတွေပါပါပါပါသွားတာနော်ကောင်းပြီနံပါတ်9သွားကြစို့အဲ့ဒီဓမြ6နောက်ကလိုက်တယ်ဆိုတော့ဟာမင်းနောက်ကဓမြ6လိုက်နေပြီမင်းပြေးတော့လို့သူကျိုးသူ့ရဲ့ကောင်းကျိုးလိုလားတဲ့နော်သူတော်ကောင်းပုဂ္ဂိုလ်ကနေတောက်လျှောက်တောက်လျှောက်သူ့ကိုလွတ်အောင်ထိအားပေးနေတာပြေးခိုင်းနေတာပြေးခိုင်းနေတော့ရှေ့မှာဘာနေသွားတွေ့လဲဆိုတော့မြက်နဲ့သွားတွေ့တယ်အင်မတန်ကြီးမားတဲ့မြက်ကြီးနော်ဟာလား အဲ့တော့အဲ့ဒီမြစ်ကြီးကိုတွေ့တော့အဲ့ဒီမြစ်ဆိုတာတဲ့ဟိုဘက်ကန်းနေဒီဘက်ကန်းကြားမှာချားနေတဲ့မြစ်ကြီးအဲ့တော့အဲ့ဒီအမတန်ကျဲပြီးတော့လှိုင်းတဘိုးတွေလည်းကြီးအမတန်ကျဲတယ်ဆိုတဲ့မြစ်ဆိုတာတခြားမဟုတ်ဘူးတဲ့ဩဃ၄ပါးတဲ့ဗါတယ်လေဩဃ၄ပါးပါဗျာဩဃ၄ပါးဩဃဆိုတာလှိုင်းတဘိုးပြောတာနော်ဩဃဆိုတာဗါတယ်လေလိုင်းတဘိုးပါလိုင်းတဘိုးမှတ်ထားကြနော်ပါဠိလေးတွေဩဃဆိုတာလိုင်းတဘိုးပြောတာဒါတော့ ဒီ line တဘိုးတွေကဘာလဲဆိုရင်တတ္တဝါတွေဒီထက်ကဖြတ်ရင်ဘသူကဒီ line တဘိုးတွေကိုကြော်အောင်ဖြတ်နေမှာလဲဟုတ်တယ်မို့လားရှိစုမဲစုလှေလေးတွေဖြစ်ဖြစ်ကြတာဆိုင်နေဆိုရင်ဒီ line ရိုက်လို့ပဲဒီထက်ပဲမြုပ်မြုပ်သွားတာနော်ဒီထက်ပဲမြုပ်မြုပ်သွားတာဒါတော့ဩဃလေးပါဆိုတာတခြားမဟုတ်ပါဘူးတဲ့ကာမဩဃရဲ့ဘဝဩဃရဲ့ဒိဋ္ဌိဩဃရဲ့နောက်ပြီးတော့ဝိဇ္ဇာအဝိဇ္ဇာဩဃရဲ့ကာမဆိုတဲ့ line တဘိုးနော်ဘဝဆိုတဲ့ line တဘိုး ဒိဋ္ဌိဆိုတဲ့လိုင်းတဘိုးအဝိဇ္ဇာဆိုတဲ့လိုင်းတဘိုးနော်ဒါတော့ကာမနဲ့ဘဝကတော့တဏှာကြီးပဲဒါတော့ဒိဋ္ဌိကတော့ဒိဋ္ဌိအဝိဇ္ဇာကတော့အဝိဇ္ဇာဆိုတော့တရေကိုကောက်ရင်တော့၃ပါးကာလောဘရဲ့ဒိဋ္ဌိရဲ့အာမောဟရဲ့နော်လောဘဒိဋ္ဌိမောဟသို့တော်လည်းပဲဒီနေရာမှာကတော့သူကကာမဩဃဆိုတာကာမဂုဏ်ဆိုတဲ့လိုင်းတဘိုးနဲ့ဘဝဆိုတဲ့ဩဃဘဝဒီကိုလွေကျင်မှုကိုခွဲလိုက်တယ်နော်ဒါတော့ ဒီကာမဂုဏ်တွေကိုလိုချင်တာကိုကာမောကလို့ခေါ်တယ်ကာမဆိုတဲ့ line ဘဝဘဝဘဝတွေကောင်းတဲ့ဘဝတွေကိုကြီးပဲလိုချင်နေတာဘဝကိုတတ်မဲ့တာကဘဝဆိုတဲ့ line ဒါတော့ကာမောကကာမဩကဘဝဩကလို့တဏှာနှမျိုးတစ်ချမ်းခွဲလိုက်တယ်ပြီးတော့အယူတွေနဲ့ပတ်သက်ပြီးတော့မှမှားရွေးတဲ့ဒိဋ္ဌိဆိုတဲ့ဩကနောက်ပြီးတော့မှဒီယုံ nant တရားတွေကိုမသိအောင်လို့တရားမှန်သမျှအကုန်လုံးမသိအောင်လို့ဖုံးကွယ်ပိတ်ဆို့ထားတဲ့ အဝိဇ္ဇာဆိုတဲ့ဩဃဩဃဘယ်နှမျိုးပါလဲဗျာ၄မျိုးပါဗျာဆိုကြည်စမ်းမအောင်ကာမောကဘဝကဒိဋ္ဌောကအဝိဇ္ဇောကဩဃဘယ်နှပါလဲ၄ပါးပါဗျာအဲ့ဒီဩဃဆိုတဲ့လှိုင်းတဘိုးကြီး၄ခုကမြက်ကြီးပဲတဲ့ဦးဇင်းတို့အဲ့ဒီမြက်ထဲမှာမြုပ်မြုပ်နေကြတာနော်အဲ့ဒီမြက်ကနေပြီးတော့ဟောဘက်ကိုကြော်ဟောဘက်ကကန်းကိုမရောက်နိုင်ဘူးဦးဇင်းတို့ကဒီဘက်ကန်းကြီးပဲကုတောင်မကူကသူကြောက်ထိုင်နေအခုတည်းဒီတုံတုံတုံတုံနဲ့ရှိတော့မှရှိသေးတယ်အထက်တောင်မဆင်းရသေးဘူး နော်ဒါတော့လိုင်းတဘူအမားတော့အဲ့လိုင်းတဘူထဲမှာရောက်နေတာကောင်းပြီနော်နောက်တစ်ခုကအဲ့ဒီအခုနကမွေဒိန်းယောက်ျားဒီမြစ်ကြီးရဲ့ဒီဘက်ကမ်းမှာအခုရက်မနေဘူးလားမှန်ပါဗျာဒီဘက်ကမ်းမှာရက်နေတယ်ဒါတော့ဒီဘက်ကမ်းဆိုတဲ့ဟာကတခြားပြောတာမဟုတ်ပါဘူးတဲ့ဒီဘက်ကမ်းဆိုတာကဒီဘက်ကလော့ကီနေပင်ဖြစ်မနေဘူးလား လောကီနဲ့ပဲလောကုတ္တရာနဲ့ပဲရောက်လို့ဟောဘက်ကိုရောက်သွားရင်တော့ဒါဒီဥပါဒနဲ့ခန္ဓာပဲရှိတော့မလဲဒါကြောင့်မလို့တက်ကာယဆိုတာလည်းခန္ဓာ၅ပါးပါပဲတဲ့နော်တက်ကာယဆိုတာဘာတူလဲခန္ဓာ၅ပါးပါဗျာအပေါ်ကဟာနဲ့အတူတူပဲဒါနဲ့နော်ဟောဒီဟောဒီခန္ဓာ၅ပါးနဲ့ဒါနဲ့အတူတူပါပဲတကယ်တမ်းကတော့နာမည်တော့ကွဲသွားတာပေါ့နော်တက်ကာယဆိုတာကတကယ်အစစ်အမှန်ရှိတဲ့ယုံနဲ့နံတရားကိုတက်ကာယလို့ခေါ်တယ်ဒါတော့ဘုံသုံးပါးမှာဖြစ်နေတဲ့ယုံနံ ယုံနာမှန်သမျှခန္ဓာမှန်သမျှဒါတက်ကာယပဲဒါတော့ဟောဒီတက်ကာယဆိုတဲ့ဒီဘကံကြီးတနည်းရုပ်တင်နာနေနဲ့ဖြစ်ပြနေတဲ့ဒီဘကံကြီးမှာယောဂီကရှိနေတာအခုကူးပြီးပြီလားမကူးရသေးဘူးမကူးသေးတဲ့အတွက်ဘယ်ဘကံမှာပဲရှိလဲဒီဘကံမှာပဲပါရှိပါဒါတော့ဒီဘကံဆိုတော့ဒီဘကံဆိုတဲ့ဘဝလောကီနယ်ပယ်ထဲမှာရှိနေတော့ဘယ်ဘုံဘယ်ဘဝဘယ်နာပဲရောက်ရောက်ဒီခန္ဓာကိုယ်ပဲရှိမှာအဲဒီယုံနဲ့နာမဲရှိမှာမို့လား ပါဗျာဒီတော့ယုတ်နဲ့နံကိုတက်ကာယလို့ခေါ်တယ်တက်ကာယဆိုတာတကယ်အရှိအမှန်ယုတ်နံတရားကိုပြောတာပါတယ်လေတကယ်အရှိအမှန်ယုတ်နံတရားကိုတက်ကာယလို့ခေါ်တာတက်ကာယလို့ခေါ်တာဒိဋ္ဌိမဟုတ်သေးဘူးเนาะတက်ကာယဒိဋ္ဌိကအဲ့ဒီယုတ်နံဘောမှာမှငါပဲသူပဲယောက်ျားမိန်းမလို့စွဲကာကြမှာဒိဋ္ဌိတက်ကာယဒိဋ္ဌိလို့ခေါ်တာအခုကတော့ဒိဋ္ဌိမစွဲသေးဘူးဒိဋ္ဌိစွဲခြင်းစွဲမဲ့ခန္ဓာ၅ပါးဆိုတော့အဲ့ဒီခန္ဓာ၅ပါးကဘယ်ဘက်ကန်းလဲဆိုရင်ဒီဘက်ကန်းဒီဘက်ကန်းဆိုတော့ ပြောမယ်ဆိုရင် Loki ပဲကန်းကြီးဘယ်ဘက်ကလဲ Loki ကန်းကြီးပါ Loki ပဲကန်းကိုနေတာက Loki ပဲနယ်ပယ်ဖြစ်တဲ့အတွက်ဒါတော့ဒီဘက်ကန်းဆိုတာမြစ်ကြီးရဲ့ဒီဘက်ကန်းဆိုတာဟာခန္ဓာ၅ပါးဥခန္ဓာတခြားပြောတာမဟုတ်ပါဘူးတဲ့တက်ကာယကိုပြောတယ်တက်ကာယဆိုတာကဘာလဲဆိုရင်ဥပါဒါနဲ့ခန္ဓာ၅ပါးတဲ့ဘာခန္ဓာ၅ပါးလဲဥပါဒါနဲ့ခန္ဓာ၅ပါးပါဗျာဒါတော့ဒီဘက်ကမှရက်နေတယ်ဆိုတာခန္ဓာ၅ပါးကြီးနဲ့ရက်နေကြတာမဟုတ်လားမှန်ပါဗျာအေးခန္ဓာ၅ပါးနဲ့ရက်နေတာဒါကြောင့်ဒီဘက်ကဆိုတာဟာ ခန္ဓာ၅ပါးပဲပြောတာပါတဲ့နံပါတ်9အခုတော့အကင်နောက်ကနေပြီးတော့ဟာမင်းတွေးမနေနဲ့စဉ်းစားမနေနဲ့ရက်မနေနဲ့ဒီမြေကြီးကိုကူးပြီးမှမဲစိတ်ချရမှာဒီဘေကမ်းမှာရောက်နေသမျှတော့နော်အသေးလွတ်ပါမလားမလွတ်ပါဗျာမလွတ်ဘူးဘာဖြစ်လို့လဲနောက်ကမွေးတော်လကောင်ရန်သူ၅ယောက်တော်လကောင်သူငယ်ပေါင်းကြီးပဲတငယ်ချင်းတော်လကောင်ဓမြတော်လကောင်တယောက်ယောက်မိလာရင်သေဖို့ပဲရှိတယ်သေဖို့ပဲရှိတယ်ဒါကြောင့်မလို့သူအကျိုးလိုလားတဲ့နောက်ကနော် သူ့ရဲ့အကျိုးတရားလိုလားတဲ့ပုဂ္ဂိုလ်ကနေသူ့ကိုပြန်ပြီးတော့သတိပေးတယ်မင်းဒီဒီဘက်ကန်းကြီးမှာမတ်တက်ကြီးရမနေနဲ့ဟောဘက်ကိုလွတ်အောင်ပြေးဟောဘက်ကိုလွတ်အောင်ပြေးမင်းအဲ့ဒါကူးစရာတစ်ခုခုလှုပ်ရှားဆိုတော့အဲ့ဒါလိုသတိပေးလိုက်တော့ဟိုကြည့်ဒီကြည့်နေအဲ့မှာကန်းမှာရေးဒီမြက်ကန်းမှာတဲ့နော်ရေမျောပြီးပါလာတဲ့တက်တုံးနေနွယ်တွေတက်ခက်တွေတက်ကိုင်းတွေရှိတယ်အဲ့ဒါတွေကိုအဲ့ကြမှာသတိရပြီးတော့တက်တုံးတွေစု နော်တက်ကိုင်းတွေစုနွယ်တွေစုနော်မြစ်ချောက်တွေစုအဲ့ဒါတွေကိုထုံဖွဲ့ချီး ပြီးခါကျမှနော်ဟိုဘက်ကိုကူးဖို့ပြင်တာဒါတော့အဲ့ဒီ तू နော်ဒီ तू တက်ဖောင်ဖွဲ့လိုက်ပြီဆိုကြပါစို့တူတူပဲပြောကြပါစို့နော်ဒါကြောင့် तू ဟာတက်ဖောင်ဖွဲ့တယ်ဆိုတော့ဟိုဘက်ကိုကူးဖို့တက်ဖောင်နော်ဘာလို့မတက်ဖောင်လဲဟိုဘက်ကန်းကိုကူးဖို့ပါဗျာအေးဟိုဘက်ကန်းကိုကူးဖို့ဖွဲ့တဲ့တက်ဖောင်ဆိုတာတခြားမဟုတ်ဘူးတဲ့ဒီမှာဗါတယ်လေမက်ကင်၈ပါးပါမက်ကင်၈ပါးနော်မက်ကင်၈ပါးပဲဒါမိမိတို့တရားထုတ်တယ်ဆိုတာနေ့လေကပြောပြီးပြီလေမက်ကင်၈ပါးမပါဘူးလား ပါတယ်နော်သီလမေခင်၃ပါးလည်းပါပြီးပြီပညာမေခင်၂ပါးလည်းပါပြီးပြီတမာတိမေခင်၃ပါးလည်းပါပြီးပြီဒါတော့မေခင်၈ပါးဖောင်ကြီးဖွဲ့မထားဘူးလားဖွဲ့ထားပါတယ်ယဲဖွဲ့ထားပြီမိမိစီမေခင်၈ပါးဖောင်ပေါ်ရောက်နေပြီသို့သော ဖောင်ပေါ်မှာတက်ထိုင်ုံလေးနေတော့ဟောဘက်ရောက်ပါမလားမရောက်ပါဗျာမရောက်ဘူးဒါကြောင့်တက်ဖောင်ဖွဲ့တယ်ဆိုတာမေခင်၈ပါးနော်ပါမက်က၈ပါးကိုဆိုလိုတယ်သို့တော့မက်က၈ပါးလို့ပြောယုံလေးနဲ့သိယုံလေးနဲ့ကမဖြစ်ဘူးမက်က၈ပါးသိယုံနဲ့ အကျွတ်တရားအတိတရားရတာမဟုတ်ဘူးအဲ့ဒီအဲ့ဒီမဂ္ဂ၈ပါးအတိုင်းမိမိတို့ကျင့်ရကြံရအောင်မမလားမှန်ပါဗျာဒါတော့ကောင်းပြီဒုတိယတစ်ခါသွားဟောဒီဖောင်ပေါ်ကိုတက်ဖောင်ပေါ်ကိုတက်ပြီးတော့ခုနကနော်မွေတင်းယောက်ျားသည် ဖောင်ပေါ်ကိုတက်ပြီးတော့မှအဲ့ဒီမှာနော်သူကဘာနဲ့လွှားမှာလဲဆိုတော့လက်ချင်းအဲလက်နဲ့ချင်းနဲ့လွှားမယ်တဲ့ဒါတော့ဟုတ်တယ်လေ လှော်မဲ့သူမှာလက်မပါခြေမပါကိုတုံးလုံးကြီးကိုဒီလက်ပြက်ခြေပြက်ကြီးနဲ့လှော်လို့ရပါမလားမရပါဘူးမရဘူးမရဘူးကိုင်းကိုင်းလက်လက်ရှိတယ်ခြေလက်ရှိတယ်ကိုယ်နာကိုအင်္ဂါအပြည့်စုံရှိတယ်ပဲထားနော်အဲ့ဒီပုဂ္ဂိုလ်ကနော်နေမကောင်းပြီးတော့မှအားပြတ်နေတဲ့ညောင်တိညောင်တာဆိုရင်တော့ကဲလှော်နိုင်မှာမလားမလှော်နိုင်ပါဗျာလှော်သည့်တောင်ဒီမြေကြီးဟိုဘက်ကရောက်နိုင်မှာမလားမရောက်နိုင်ပါဘူးမရောက်နိုင်ဘူးဒါကြောင့်မလို့လက်ဆိုတာသရတရား လက်ဆိုတာဘာလဲတရာတရားပါတရာတရားနော်တရာတရားအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေဘာပဲပြောပြောမိမိတို့ယတနာ၃ပါးပေါ်ယုံကြည်တယ်ကုသိုလ်အကုသိုလ်သဘောတရားယုံကြည်တယ်အကျိုးတရားယုံကြည်တယ်နော်ထိုကံတွေကနေအကျိုးပေးမှတွေလည်းယုံကြည်တယ်ဒါတော့ဒီကောင်းတာလွတ်ရင်ကောင်းတာဖြစ်တယ်အ ਨੇ ဆုံးခုနဦးစင်းပြောသလိုပေါ့ပါရမီတော့ဖြစ်မှာပဲပါရမီမျိုးစစ်တော့ရမှာပဲဆိုတော့ယုံကြည်ချက်မရှိဘူးလားရှိပါတယ်ခင်ဗျအဲ့လိုယုံကြည်ချက်ရှိလို့လောက်တာပေါ့နော်ဒါတော့ဒါကတနည်းပေါ့နော် တနည်းအားဖြင့်ဘုရားသာသနာပွင့်တဲ့အချိန်ဆိုတာယရနာတော်ကိုရောက်နေတဲ့အချိန်နဲ့တူတယ်ယရနာပွင့်တဲ့ကြောက်တယ်ပေါ်တဲ့ကြောက်တောင်ကြီးကိုရောက်တာနဲ့တူတယ်တဲ့ဒါတော့ကြောက်တောင်ကြီးကိုရောက်သွားတဲ့လူကလက်မပိုင်ဘာနဲ့ကောက်မလဲကောက်လို့မရပါဘူးကောက်လို့မရဘူးနော်ဒါတော့ဘုရားဘုရားသာသနာပွင့်တဲ့အချိန်ခါမှာနော်ကုသိုလ်တွေလှုပ်ခွင့်မြောင်များစွာအမျိုးအစားပေါင်းမြောင်များစွာရှိတယ်အမျိုးအစားပေါင်းမြောင်များစွာပင်ရှိနေလင့်ကစားမင်းညကပြောသလိုအခွင့်အရေးတွေပင်ပေးလင့်ကစား တရားတရားဆိုတဲ့လက်မရှိဘူးဆိုရင်ကောက်လို့ရပါမလားမရပါဘူးခင်ဗျာမရဘူးတရားတရားမရှိရင်ကုသိုလ်နယ်မြေကြောက်ခိုင်းသွားမယ်မင်းညပြောပြီးပြီလေနော်ကုသာသနာနဲ့ကြုံပါလေရဲ့နဲ့အကျင့်စရိုက်ဝါသနာကမပါတော့သာသနာကိုကြောက်ခိုင်းသွားတာအဲ့ဒါတရားတရားလက်မပါလို့ဒါကြောင့်မလို့လက်လဲပါရမယ်နော်လက်ဆိုတာတရားတရားပြောတယ်ခြေတော်တဲ့ခြေတော်ဆိုတာကတီလကိုပြောတာဘာကိုပြောတာလဲတီလပါခင်ဗျာဒါကြောင့်တော့ လူတွေခါယက်တည်တယ်ယက်တည်တယ်ဆိုတာလူခန္ဓာလူရဲ့ခန္ဓာကိုယ်မှာဘာပါမှယက်တည်လို့ရလဲခြေတော့ပါမှခြေတော့ပါမှယက်တည်လို့ရဟောဒီခြေတော့ဒီမိမိရဲ့ယက်တည်ဖို့အတွက်ဟောဒီခန္ဓာကိုယ်ကြီးကိုယက်တည်ဖို့အတွက်သွားဖို့အတွက်ကိုသူကနေပြီးတော့ထောက်တည်ပေးရတယ်ဒါကြောင့်မလို့ဒီမက်ကင်ဖောင်ပေါ်မှာတက်တော့မယ်ဆိုတဲ့ခါကျတော့ခြေတော့နဲ့တေးသေးချာချာပေါ့နော်ဒီဖောင်ပေါ်မှာယက်တည်နိုင်ဖို့အတွက်ကိုတီလလိုတယ်ဟောဒါကြောင့်မလို့ မြတ်စွာဘုရားကသီလကိုတခါတလေမြေကြီးနဲ့ဥပမာပေးတယ်ဘာနဲ့ဥပမာပေးလဲမြေကြီးနဲ့ဥပမာပေးပါမြေကြီးနဲ့ဥပမာပေးတယ်လေဦးဇင်းတို့ဝိသုရမေတင်တို့ကသီလေပဋိဋ္ဌာန်နရောတပင်ညောနော်သီလာတိဟုသောမြေပြင်ပေါ်မှာကောင်းစွာယက်တည်၍နဲ့မပါခဲ့ဘူးလားမပါတယ်ခင်ဗျာပါခဲ့တယ်နော်မေးတော့မေးတော့ဘာမှမေးမေးတော့မဟုတ်လားဒါကြောင့်သီလသည်မြေကြီးမှာသွားမဲ့ပုံကိုအတွက်မြေကြီးပြင်နဲ့တူတယ်အခုဖောင်ပေါ်မှာသွားမဲ့ပုံကိုအတွက်ကြတာ6ရောက်နဲ့တူတယ်ဘာနဲ့တူလဲ ခြေထောက်နဲ့တူပါတယ်အဲခြေထောက်ကရက်တည်ထားမှာခိုင်ခိုင်မြဲမြဲရက်တည်ထားမှာဒါတော့လက်ကတတ်တာတရားခြေထောက်ကတီလတီလဒါတော့တီလအခြေခံပါတဲ့အဲ့ဒါပြောတာဒါကြောင့်မလို့မနေ့ကတော့နေ့လေတုန်းကရှင်းပြတယ်လေမိမိတို့ကဝိပဿနာပွားရမယ်ဆိုရင်တီလကိုအရင်ဖြည့်ပါလို့မပြောဘူးလားပြောပါတယ်ပြောခဲ့တယ်နေ့လေကဒါလေးတွေနော်ဒါကြောင့်မလို့တီလ မိမိကဝိပဿနာပွားတဲ့အခါသီလမလုံလို့ရှိရင်သီလကျိုးပေါက်နေလို့ရှိရင်အဲ့ဒါရှေ့ဆက်လို့ဉာဏ်နဲ့မက်ကနေမဖြစ်ဘူးဉာဏ်နဲ့မက်ကနေဖြစ်ဖို့တော့ခက်တယ်လို့ပြောတာနော်ဒါကြောင့်မလို့ဝိပဿနာမပွားခင်မှာသီလယူတယ်ကိုယ်ပါသီလယူတယ်ဆိုအဲ့သီလမက်ခင်သုံးပါးကိုအရင်ဖြည့်တာသူကဖြည့်ရမယ်မက်ခင်ဉာဏ်နဲ့၅ပါးကကျင့်ရမယ်မက်ခင်နော်ဒါတော့ကောင်းပြီတတ္ထာဆိုတဲ့လက်သီလဆိုတဲ့ခြေပေါ်မှာခံခံမြဲမြဲရပ်တည်ပြီးတော့မှနော်ပြင်းတိပြင်းတွဲအာချင်းပါလဲ ဒီပြင်းတီပြင်းတွဲအဲခဏခဏအားနဲ့နေတဲ့ပုံကိုယ်စင်လည်းလှော်လို့မရဘူးဒါကြောင့်မလို့နော်ဝိရိယနဲ့စိုက်ပြီးတော့လှော်ရမယ်တဲ့လှော်တယ်ဆိုတာဒါတော့ဒီနေရာမှာနော်လက်နဲ့ခြေအဲဖောင်ပေါ်မှာ6ရောက်နဲ့ရက်တီးပြီးတော့လက်နဲ့ကန်ပြီးတော့လှော်တက်ကိုအားထုတ်တယ်ဆိုတာတခြားမဟုတ်ဘူးတဲ့ဝိရိယကိုပြောတာတဲ့နော်ဘာကိုပြောတာလဲဝိရိယပါခင်ဗျာဝိရိယပြောတာဒါတော့မိမိတို့ကမဲခင်ကိုရှစ်ပါးကိုဒါပဲရလို့တီးပြီးတီးပြီးလို့ရှိရင်လုံလောက်ရောလား မလုံလောက်ပါဗျာမလုံလောက်သေးဘူးအားထုတ်ဖို့မလိုဘူးလားလိုပါတယ်ဗျာအားထုတ်မှုတဲ့နော်အားထုတ်မှုလိုတယ်ဒါကြောင့်မလို့သိယုံနဲ့မလုံလောက်ဘူးအားထုတ်မှုပါမှဒါကအဖြစ်နောက်နောက်ထပ်နော်အဲတိရဏပရိညာအဆင့်ကိုရောက်တာကောင်းပြီဒါနည်းနည်းရှေ့ဆက်သွားကြစို့အချက်ပြောရင်အချက်ကုန်ပါစို့လို့နော်ဒါတော့ကောင်းပြီအဲ့ဒီလိုလှော်ရင်းကနေပြီးတော့မှစောစောကပြောသလိုပေါ့လေနော် အဲမြက်ကြီးရဲ့လေးပုံတစ်ပုံလောက်မှနောက်ကိုလှည့်ကြည့်အာငါတော့လေးပုံတစ်ပုံလွန်ပြီအလဲလောက်ကြတော့ငါနှစ်ပုံလွန်ပြီနောက်ထပ်ရှေ့ကိုသွားတော့သုံးပုံလွန်ပြီနောက်ဆုံးကြတော့တခါတည်းဟိုဘက်ကန်းတစ်ဖူကိုသွားပြီးတော့တော့ရောက်လာတယ်ဒါတော့ဟိုဘက်ကန်းဆိုတာဟာတခြားမဟုတ်ပါဘူးတဲ့ဗါတယ်လေေမဟု ခေါ်တော့ဘေးကင်းရာနိဗ္ဗာန်အေးအဲ့ဒါမှာခေမဆိုတာဘေးကင်းတာကိုမှတ်ထားပါနော်အိုနာတိဒုက္ခလို့မှတ်လိုက်တော့ အိုနာတိဘေးဒုက္ခဝေးပြီးတော့ကင်းဝေးသွားတာကိုခေမလို့ခေါ်တယ်နော်ဒါကြောင့်မလို့ခေမဆိုတာနိဗ္ဗာန်ရဲ့စံတော်နဲ့အတူတူပဲလို့ပြောတာဒါတော့နိဗ္ဗာန်ကိုခေမခေမတောင်ကန်းနိဗ္ဗာန်နန်းလို့မပြောဘူးလားပြောပါတယ်ခင်ဗျာအေးခေမတောင်ကန်းဆိုတာကအခုဒီလော့ဂီဘက်ကန်းကနေဟိုဘက်ကန်းကိုရောက်သွားတာခေမတောင်ကန်းဒါပြောတာနော်တောင်ကန်းဆိုတာကဒီဘက်ကအချမ်းကလော့ဂီချမ်းဟိုဘက်ကတောင်ကန်းဆိုတော့ဟိုဘက်ကကန်းကန်းက လောကုတ္တရာအချမ်းလောကုတ္တရာအချမ်းရောက်တော့ဥနာတိဘေးဒုက္ခတွေရှိသေးလားမရှိတော့ပါဗျာမရှိဘူးလေခုနကဒီဘက်ချမ်းမှာနေမယ်ဆိုရင်တော့ခန္ဓာရှိတော့ဥနာတိဒုက္ခမရှိဘူးလားရှိပါတယ်ဗျာမွေတွေရောရန်သူ၅ယောက်ရောအမလေးဟိုမှာငယ်ငယ်ပေါင်းကြည့်ပြီးရောတပည့်ဓမြတွေရောနောက်ကနေထုမဲ့ရိုက်မဲ့နှစ်မဲ့လေနော်ဇာတိဇရာဗျာတိမရတ၄ယောက်လေလာပြီလေနောက်ကကဲအေးလားဗျာအေးပါဗျာမအေးဘူးဘေးမအေးဘူးလို့ပြောတာဒါတော့ အဲဒီမှာပဲကန်းကနေပြီးတော့ဟိုဘက်ကိုသွားလိုက်တော့အခုနအိုနာတိဘေးဒုက္ခဘေးတွေရှိသေးလားမရှိတော့ပါဗျာမရှိတာကိုဘေးကင်းတယ်လို့ခေါ်တယ်အဲ့ဒါပါဠိလိုခေမာအဲ့ဒီခေမာဆိုတာဟာတဲ့နော်ဟိုဘက်ကန်းဆိုတဲ့ဟိုဘက်တောင်ကန်းဆိုတဲ့နိဗ္ဗာန်ကိုပြောတာအဲ့ဒါကဘာလဲဆိုရင်သင်္ကတဆိုတဲ့လောအဲယုတ်နံတရားတွေရဲ့ဖြစ်ချင်းပြစ်ချင်းသဘော မရှိဘဲနဲ့ဖြစ်ချင်းပြစ်ချင်းသဘောတွေချုပ်ငိမ့်တဲ့ဟာကိုနိဗ္ဗာန် နော်ဒါတော့ချုပ်ငိမ့်တာကိုဦးဇင်းကနိဗ္ဗာန်ဆိုမှဘုံဘိတ်မှန်ကြီးတော့မဟုတ်ဘူးနော်သဘောတက်တက်ပဲဘာပဲတက်တက်လဲသဘောတက်တက်ပါခင်ဗျအဲဒါမနေ့ပိုင်းအလုပ်ပေးကြမှာထပ်ရှင်းမယ်ပရမတ်ကိုသိကျင်တဲ့လူကမနေ့ပိုင်းလာနာကြနည်းနည်းလေးလဲကိုမာရှယ်လေးကလုပ်ပေးရသေးတယ်အကုန်ပြောလို့မဖြစ်ဘူးဒါမှမနေ့လာစေအောင်လို့နော်သိကျင်မနေ့လာခဲ့ပေါ့အခုမပြောသေးဘူးဒါကြောင့်မလို့နော်ဘေးကင်းတဲ့သဘောသဘာဝ the the state of happiness နော်တကယ်ကိုမှဒီ ငြိမ်းအေးမှုတဘာဝတက်တက်ပရမတ်သဘောကိုနိဗ္ဗာန်လို့ခေါ်တာအဲ့ဒီမှာအထုတ်အထဲအကောင်မျိုးပြကြီးဘာညာရှိဘူးနော်နိဗ္ဗာန်ကတော့အာငြင်းနေကြတော့ပေါ့ဗျာဒီနေ့ထိလည်းငြင်းနေစာတက်တဲ့ပုဂ္ဂိုလ်ဆရာတော်ကြီးတမတော်ကြီးတွေကိုနဲ့ကကိုငြင်းနေကြတာကျုပ်တို့လိုငါပါမွားဘယ်ဘက်လဲမှမသိဟိုဘက်လားဒီဘက်လားနဲ့ဟိုဘက်မျိုးလုံးလေးကလေးကလေးနဲ့ကြည်နေရတာအခြေအနေဟုတ်လားနော်ဘာဖြစ်လို့ဆိုငြင်းနေတဲ့ဆရာတော်တွေကနော်ကိုနဲ့ကဘာမှမနိုင်စားအောင်စာတွေကတက်ကြလွန်းလို့အဲ့ဒါကြောင့်မလို့ဦးဇင်းတို့ကတော့ညတအောင်မမှတ်ရတာပေါ့လေ ဒါတော့ထားတော့ကိုကရိုးရိုးလေးပဲမှတ်ထားနော်စတတ်တဲ့ဆရာတော်ကြီးတွေညင်းတာသူတို့အလုပ်ကို့အတွက်ကတော့ဩနိဗ္ဗာန်ကိုရောက်ပြီဆိုလို့ချင်းအိုနာတိဒုက္ခဘေးကင်းဝေးပြီဆိုရင်ကဲကိုကြောက်တဲ့ဘေးလွတ်မသွားဘူးလားလွတ်ပါပြီဗျာအာဒါနဲ့ပဲကျင်တတ်ဆရာကောင်းပါပြီဗျာကျန်တာတွေမသိလဲကိစ္စမရှိပါဘူးဟုတ်တယ်မို့လားကိုစိတ်အေးပြီလေအိုနာတိဒုက္ခဘေးကြောက်ကြောက်တာကိုဒါတော့အဲ့ဒီဘေးမရှိတော့ဘူးဆိုတော့ဩဒီလောက်သိရင်နိဗ္ဗာန်ရဲ့ definition ဒီလောက်ဆိုလုံလောက်တယ်နော်များများမသိကျင်တယ် ဒါတော့ဟိုဘက်ကန်းဆိုတာတခြားမဟုတ်ပါဘူးတဲ့ဘေးကင်းရာနိဗ္ဗာန်တောင်ကန်းခေမာတောင်ကန်းနိဗ္ဗာန်ပြောတာပါအဲနောက်နံပါတ်7ကျတော့ဗါတယ်လဲဆိုတော့ဟိုဘက်ကန်းကိုခြေချပြီးတော့လွတ်သွားတဲ့ပုံကိုကြစောစောက criminal ပေါ့ဗျာရာဇဝတ်ကျူးလွန်ခဲ့သူပေါ့နော်စောစောကပြောတော့ဘာဖြစ်လဲလဲဆိုတော့ तू ကဘယင်ကငွေထိမ့်ဖို့ခံထားတာကိုငွေထိမ့်ဖို့ခံထားတော့ तू အလုပ်ကို तू မလုပ်ဘဲနဲ့ထွက်လဲပြေးရအဲ့ဒီမှာ तू တကယ့်ကိုမှဟိုဘယင်အာနာဖီဆာမှုဖြစ်သွားပြီ ရင်းအာဏာဖီဆန်မှုဖြစ်ပေမဲ့လည်းပဲသူ့ရဲ့နောက်ကသူတော်ကောင်းအကျိုးလိုလားသူကသတိပေးနေတယ်ဟဲ့မဲဒီနေ့မှရပ်မနေနဲ့မဲဆက်ပြေးအောင်နော်ဟဲ့မောင်လူသားမဲဆက်ပြေးအောင်မနောက်ကရန်သူတွေရန်သူတွေဆိုတော့ရှောက်ခိုင်းမလာဘူးလားခိုင်းပါလေခင်ဗျာခိုင်းလာတယ်အဲ့ဒီခိုင်းလာတယ်တိုက်တွန်းလာတဲ့အလျောက်သူမရပ်ဘဲနဲ့စစ်တက်စစ်တက်စစ်တက်ပြေးလာတယ်ပြေးလာတော့အော်ဟိုဘက်ခေမာတောင်ကနိဗ္ဗာန်ဆိုတော့ဟိုဘက်ကနော်မြေကြီးချဟိုဘက်ကတိုင်းပြည်တပြည်လဲရောက်ရောသူ့ရဲ့အပြစ်မှန်သမျှသည် ဟိုဘက်နယ်မြေဟိုဘက်နိုင်ငံနဲ့ခြေချလိုက်တာနဲ့တပြိုင်နက်ဒီဘက်ကအပြစ်တွေပါခဲ့သေးလားမပါတော့ပါဗျာမပါတော့ဘူးအလုံးရေလျှော်ပြီးသားဖြစ်သွားတယ်ဒါကြောင့်ဗျမနဆိုတာက စင်ကြယ်သူအပြစ်ကင်းစင်သူလို့ဒီလိုရှိတယ်နော်ဒါကြောင့်မလို့သူကနေပြီးတော့မှလွတ်မြောက်သွားသူဆိုတာဒီဘက်ကနေရန်သူနယ်မြေကလွတ်မြောက်သွားတော့စင်ကြယ်သွားပြီပေါ့ဒါပြောတာနော်ဒါတော့အဲ့ဒီဗျမနဆိုတာကဒီဘက်ကဘာကိုပြောတာလဲဆိုရင်နော် အိုနာတိဒုက္ခဘေးကင်းဝေးပြီးတော့မှဟောဒီခန္ဓာတွေချုပ်ငြိမ့်လို့နိဗ္ဗာန်ကိုရောက်သွားတဲ့ယဟန္တာကိုဗျမနလို့ခေါ်တာအာဟုသူမှန်သမျှမရှိတော့ဘူးအာဟုသူမှန်သမျှတွေလည်းကုန်ပြီကံတွေမှန်သမျှကုန်ပြီကင်းစင်သွားပြီဒါကြောင့်မလို့ဗျမနဆိုတာကယဟန္တာကိုယဉ်ညွတ်တယ်ဘု து ကိုယဉ်ညွတ်တာလဲယဟန္တာကိုယဉ်ညွတ်တာယဟန္တာမှာအာဟုသူအပြစ်ဆိုတာရှိသေးရဲ့လားမရှိတော့ဘူးမရှိတော့ဘူးဘာမှအပြစ်မရှိတော့ဘူးဒါကြောင့်မကောင်းမှုကို အပပြုပြီးသောမကောင်းမှုမှစင်ကြယ်ဖြူစင်ပြီးသောပုဂ္ဂိုလ်တဲ့အဲ့ဒါအဲ့ပြမနာကနော်ဒါတော့ဟောဘက်ကဟောဘက်ကကြတော့နိုင်ငံတနိုင်ငံကနေပြီးတော့တခြားနိုင်ငံတနိုင်ငံကိုထွေပြတဲ့အတွက်ကြောင့်သူ့ရဲ့ဥပဒေကြောင့်အရာတင်ထားတဲ့အပြစ်တွေဆင်သွားလို့ပြမနာဒီဘက်ကကြတော့တန်တရားကနေနော်တန်တရားကနေပြီးတော့ဒဏ်ခတ်လိုက်တဲ့လောဘဒေါသမောဟစတဲ့ကိလေသာတွေနဲ့ရပ်ပတ်ဖွဲ့နှောင်ပြီးတော့မှအပြစ်တဲ့နဲ့လူလိုခန်းနေခဲ့ရတာကနေအခုကြတော့ရန်တာလည်းဖြစ်ရောအဲ့ဒီကိလေသာတွေရှိသေးလား မရှိတော့ပါဗျာဒါတော့အဲ့ဒီကိလေသာမရှိရင်ဒုက္ခိလေသာကနေတဆင့်နောက်ထပ်ပြေးမဲ့ဘဝဒုက္ခတွေလာအောင်မလားမလာတော့ပါမလာတော့စင်ကြယ်သွားပြီဖြူစင်သွားပြီအဲ့ဒါကြောင့်ပြမနာလို့ခေါ်တာဒါဒီဘက်ကန်းကိုရောက်တဲ့ရဟန္တာနော်နိဗ္ဗာန်တောင်ကန်းရောက်သွားတဲ့ရဟန္တာနော်ဒါတော့ကောင်းပြီသူ့ကိုနောက်ကနေပြေးခဲ့ပြေးခဲ့ပြေးခဲ့မဲ့မရနဲ့ပြေးခဲ့ပြေးခဲ့လို့လမ်းညွန်ပြသူတဲ့အဲ့ဒါကဘာတူလဲ မြတ်စွာဘုရားမြတ်စွာဘုရားပါတဲ့အခုအခုတော့ဦးစင်းဒီမှာတရားပြနေတဲ့ဦးစင်းပဲလိုက်ပြီးတော့ပြည့်ခက်ပြည့်ခက်နဲ့ခိုင်းနေရတာ။ကိုင်းလမ်းလျှောက်ကြအောင်စို့။ကိုင်းထိုင်လိုက်ကြအောင်စို့။ကိုင်းတရားနာလိုက်ကြအောင်စို့။အပြေးတော့ခိုင်းနေရအပြေးတော့မခိုင်းပါဘူး။လမ်းလေးပဲလျှောက်ခိုင်းတာပါလား။ထိုင်ခြင်းလေးနဲ့ပြေးဟိုတဲ့လေးပါ။ဒါတော့ကောင်းပြီ။ဒါတော့အဲ့ဒါလေးကို နော်ဒီဥပမာနဲ့ဥပမေးရလေးနှစ်ခု နော်ပြန်ပြီးတော့ hobbit တွေပဲလေနားလဲသွားအောင်ပို့ပြီးတော့နားရဲရင်သွားအောင်ဒေါ်မိုးမိုးကအဲ့ဒီဟာလေးဥပမာနဲ့ဥပမေကနှစ်ဖက်ကလေးကိုတဲ့ပြီးတော့မှဖတ်ဖတ်ရအောင်များဘလို့ဖတ်မလဲဆိုတော့နော်နော်အပြစ်ရှိသော လူသားဟူသည်ယောဂီကို ဆိုလိုပါသည်အဲ့ဒါလိုလေးဖတ်တော့ပါအပြစ်ရှိသော လူသားဟူသည်ယောဂီကိုဆိုလိုပါသည် ဝေကြီးလေးကောင်ဟူသည်ဓာတ်ကြီးလေးပါးကို ဆိုလိုပါသည် ရန်သူ၅ယောက်ဟူသည်ခန္ဓာ၅ပါးကို ဆိုလိုပါသည် အတွင်းရန်သူဟူသည်နန္ဒီရာဂကိုဆိုပါသည်ရွာပြက်သေးကအိမ်၆လုံးဟူသည်ဒွါရ6ပါးကို ဆိုလိုပါသည်ဓမ္မ6ရောက်ဟူသည်အာယုံ6ပါးကိုဆိုလိုပါသည် မြစ်ကြီးဟူသည်ဩဃ4ပါးကို ဆိုလိုပါသည် ဒီဘက်ကံဟူသည်တက္ကာယဥပါဒာနှင့်ခန္ဓာ၅ပါးကို ဆိုလိုပါသည်သစ်ဖောင်ဟူသည်မဲခင်၈ပါးကို ဆိုလိုပါသည်လက်ခြေဖြင့်လှောဟူသည်အာထုံးမှုလုံလဝိရိယကို ဆိုလိုပါသည်ဟိုဘက်ကံဟူသည်ခေမဟုခေါ်သောဘေကင်းရာနိဗ္ဗာန်ကိုဆိုလိုပါသည်လွတ်မြောက်သွားသူ ပြမနာဟူသည် ယဟန္တာပြမနာကိုဆိုလိုပါသည်လမ်းညွန်ပြသူဟုသည်မြတ်စွာဘုရားကိုဆိုလိုပါသည်ခေါင်းစဉ်ကပါတယ်လေလွတ်အောင်ပြေးထားအသင်လူသားပါဗျာအဲနော်သူ့ရဲ့မူရင်းတုတ်ကကြတော့အာတိဝိတောပမတုတ်ဟုတ်ဒါလေးတွေလည်းဝကတန်ရမှာပါဗျာဒါတော့အဲ့ဒါလေးကိုဟောဟောယောဂီတွေ ထလောက်ထားလို့ရှင်ကိုရှင်မှာကူးထားပေါ့နော်ဒါလေးကိုတစ်နှစ်တစ်နှစ်ကိုဒါမိနစ်ဖြင့်ဆိုရင်ဓာတ်ကြီးလေးပါရှင်းမယ်နောက်ဒီကျန်တာတွေကိုတင့်တလောက်ပေါ့နော်အဲဒီနေ့ညတညကုန်သွားပြီဆိုတော့6ရက်နဲ့အပြီးဖြတ်ရမယ်ဆိုတော့မကျင်းမကျယ်လေးရှင်းပါမယ်နော်ဟိုဒီတရားနာသူပြိဿနားထဲမှာဟောယောဂီအနေနဲ့တရားအထုတ်သူယောဂီတရားအနေနဲ့နားလည်လို့ရအောင် မကြင့်မကြက်ရှင်းပြပါမယ်စောစောပြောသလိုပဲအကျဲကတော့ဒီမှာကြည်လိုက်ဆရာတော်ဟောထားတာမာစီစောတော်ကြီးဟောထားတာအကျဲကြီးပဲအာတိဝသောပမာတုတ်တန်တဲ့ဒီမှာနော် အမတန်ကျဲပါတယ်ဖတ်လို့လည်းအမတန်ကောင်းတယ်ဦးစင်းတို့ဆိုနှစ်ခေါက်သုံးခေါက်ရွှေဖတ်တယ်နော်အဲ့တော့ဒီဟာကိုဦးဇင်းတို့6ရက်နဲ့မျှပြီးတော့ဟောပါမယ်အခုတညကုန်သွားပြီလေတနာကြီးဆိုတော့ဒီလောက်ဆိုလဲဒေါ်လောက်ပါပြီเนาะဒါကြောင့်မလို့အေးဒီဒီည အာဒီဝိသောပမတုတ်တန်မူရင်းကတော့သို့တော်လည်းပဲဦးဇင်းကမြတ်စွာဘုရားကနောက်ကနေတောက်လျှောက်တိုက်တင်းတာလေးကိုကြည့်ပြီးတော့မှလွတ်အောင်ပြေးထားအမောင်အသင်လူသားတဲ့ဘယ်ထိလွတ်အောင်လဲဆိုရင်ဒီဘက်ကကနေဟိုဘက်ကရအောင်ဒီပြေးအောင်နော်လွတ်အောင်ပြေးမှမိမိတို့ကလွတ်မှာကိုဒါတော့မိမိတို့အခုလုံနေတာဒီပလင်ဒါပြေးနေတာပဲမဟုတ်လားမှန်ပါဗျာပြေးနေတာဦးဇင်းတို့ယောဂီတို့ကပြေးနေကြတာပါဒါတော့တို့ရဲ့ပန်းတိုင်ကဟိုဘက်ကခင်မတောင်ကန်းဆိုတာမရောက်မချင်းကတော့ နော်ရက်လို့မရဘူးလို့အဲ့ဒီလိုမျိုးအတိကလေးနော်အတိဉာဏ်တွေလည်းတိုးပွားဝိရိယတွေလည်းတိုးပွားပြီးတော့ယနေ့အားထုတ်ကြရတဲ့တတိပဋ္ဌာန်ဥပဒနာဘာဝနာကုသိုလ်တရားနာကြရတဲ့ဓမ္မသဝနာကုသိုလ်သီလဆောက်တည်ကြတဲ့သီလကုသိုလ်နော်ပွားများကြတဲ့မေတ္တာကုသိုလ်အဲ့ဒီကုသိုလ်ကောင်းမှုအစုစုတို့သည်အခုပြောခဲ့တဲ့ဒီမာဘေကဆိုတာဝနာတိဒုက္ခဘေးတွေကင်းဝေးရာဖြစ်တဲ့ခေမတံကနိဗ္ဗာန်ကို လွယ်ကူတဲ့အကျင့်တရားလျင်မြန်သောအတိညာတို့ဖြင့်ရရှိ ရောက်ရှိနိုင်ကြသော သူတော်ကောင်းသူများလောင်းတို့ဖြစ်နိုင်ကြပါစေဗျာ။ဆရာတော်ဘုရားပေးတဲ့ဆုနဲ့ပြည့်စုံပါလို့ဖြစ်ပါ။သာဓုသာဓုသာဓု